မှလို့ရတယ်နော်အဲ့ဒီတော့အချိန်ခါမှာကျွတ်တန်းဝင်မယ်ဆိုတဲ့သဘောပြောပါတယ်အဲ့ဒီတော့တကဘာတကဘာဘလောက်ကြာတယ်ဘုန်းကြီးပฏิရတနဲ့ပြောလိုက်ပါဦးမယ်နော်အလျာကတည်ယူဇနာဆိုတော့ထားပါတော့10မိုင်တည်ယူဇနာကိုဘယ်နှမိုင်ဆိုတာနဲ့ပတ်သက်လို့တော့အခြေချစကားများနေပါတယ်တချို့က10မိုင်တချို့က10မိုင်တချို့က12မိုင်ဆိုပြီးဒီလိုပြောတယ်ထားပါတော့10မိုင်ပဲထားတော့နော်အလျာ10မိုင်အနံ10မိုင် ဇောက်ကဆင်မိုင်အဲ့ဒီဆင်မိုင်လောက်မြင့်နေတဲ့ကြီးကြီးတစ်ခုရှိတယ်ဆိုကြတယ်မုံကြီးစီတွေအပြစ်ထည့်တယ်ထည့်ပြီးတဲ့အခါအဲ့ဒီမုံကြီးစီကိုအနှစ်တရာကြာမှတစိထုတ်လိုက်တယ်အဲ့ဒီမုံကြီးစီတွေကကိုငင်ကုန်မယ်တဲ့တကဘာမကုန်သေးဘူးအဲ့ဒါလောက်ရှည်မဲ့ကဘာတွေပဲဟုတ်တယ်မလားအဲ့ဒီလောက်ရှည်တဲ့ကဘာတွေကိုတချို့ကနှုတ်ထ3000လောက်ဆက်သွားအောင်မယ်4000လောက်ဆက်သွားအောင်မယ်တချို့ အစဆုံးမမြင်နိုင်သေးဘူးနော်ဒါကြောင့်ဘုရားစုပန်တဲ့ပုဂ္ဂိုလ်တွေကိုဘုန်းကြီးကတော့မကဲ့ရဲ့ပါဘူးဒါကတော့သူတို့တကယ်သမ္မာဆန္ဒပဲတကယ်အစစ်မှန်အလိုရှိတဲ့ပုဂ္ဂိုလ်တွေနော်ရောရောင်ပြီးတော့ဘုရားစုတော်ပမာရဲ့ကိုချင်းသီလတွေကဘာမှမဖြစ်ကျင်ဘူးဆိုရင်တော့နာမည်ပဲရှိတယ်အဲ့ဒါမျိုးကတော့မကောင်းဘူးဘုရားလုံးနေနာမည်ပြတ်တာဟုတ်တယ်မလားဘုရားလုံးနာမည်ပြတ်တာပဲ ဆယ်ပါးနီလာတော့မရှိဘူးငါးပါးတောင်မှတချို့မမြင်ဘူးဘုန်းကြီးကဲ့ရတာတော့မဟုတ်ပါဘူးအခုဒီနေ့မြင့်မောက်ခေတ်ကအဲ့လိုဖြစ်နေတယ်လူတိုင်းလူတိုင်းကဘုရားစုပန်တယ်ဆိုပြီးတော့သူတို့လူတွေ့ရင်လက်ဥချီတယ်ဒီဥစ္စာကဘုန်းကြီးတို့သာသနာတော်ဘက်ကကြည့်လိုက်တော့ဒါတဏှကုံပြက်ပါတယ်လက်ဥချီမိုးရှင်ခိုးသင့်တဲ့ပုဂ္ဂိုလ်ကိုရှင်ခိုးတာကတော့အကြောင်းမဟုတ်ဘူးမမိဘရှင်ခိုးသင့်တယ်ဆရာသမားတွေကလောကကြီးဘဝရေးသင်ပေးရင် ကိုယ်ွယ်အထာရအနေနဲ့ရှိခိုးတာမဟုတ်ဘူးငါလောကကြီးပွားရေးအတွက်သူသင်ပေးတဲ့ဆရာသမားပဲဆိုရှိခိုးတယ်ဒါအပြစ်မဖြစ်ဘူးကိုယ်ွယ်အထာရအနေနဲ့သွားပြီးရှိခိုးခဲ့ရင်တော့ဒါကသရဏဂုံပျက်စီးသွားတယ်သူတို့ကမေးကြည့်လိုက်တဲ့အခါမှာဘာဖြစ်လို့ဒီလူတွေကိုလည်းဘုန်းကြီးတွေယဟန်တွေကဒီလက်ရှင်ဘိက္ခုနီတွေပေါ့လေသူတို့ခေါ်တော့ဘာဖြစ်လို့လက်ဥချီရလဲပြီးတော့လူတိုင်းလူတိုင်းကဘုရားလောင်းပဲတဲ့အဲဘုရားလောင်းဆိုတဲ့စွန့်အင်ကိုသူတို့ကရှိခိုးတာလက်ဥချီတာဘာဆိုပြီးသူတို့ကလည်းဒီလိုအကြောင်းပြတယ်နော် ဘုန်းကြီးတို့သာသနာတော်မှာကတော့အဲဒီဘုရားလုံးကိုလည်းလူဖြစ်ခဲ့ရင်တော့ရှ िख ိုးကောင်းတယ်ဆိုတာမရှိဘူးရှ िख ိုးတိုက်တဲ့ပုဂ္ဂိုလ်ကယရဏသုံးပါးနဲ့ယရဏသုံးပါးပဲရှိပါတယ်ယရဏသုံးပါးရဲ့ပြင်ဘက်ကပုဂ္ဂိုလ်တွေကိုကိုယ်ကိုယ်အထာရအနေနဲ့သွားရှ िख ိုးရင်မိမိတို့စောင့်တည်ထားတဲ့ကရဏဂုံတွေအလိုလိုပျက်စီးသွားပါတယ်နော်ဒါကြောင့်ကြည်လဲရှ िख ိုးကြပြီးတော့ကဲဒီတော့ဝိဇာတနာဥပါဒံတခရကံတွေကအကျွင့်ကြံမရှိကုံစီအောင်ခြုံငိမ့်နေဆိုတော့သူကအနာဂတ်ရှုခွက်ပဲအဲ့အနာဂတ်ကိုလှမ်းကြည့်ပြီးတော့မှဝိဇာချုပ်ခြင်းကြောင့် ကမ္မဇယုတ်ချုပ်ဤတဏှာချုပ်ခြင်းကြောင့်ကမ္မဇယုတ်ချုပ်ဤဥပါဒံချုပ်ခြင်းကြောင့်ကမ္မဇယုတ်ချုပ်ဤသင်္ခါရချုပ်ခြင်းကြောင့်ကမ္မဇယုတ်ချုပ်ဤကံချုပ်ခြင်းကြောင့်ကမ္မဇယုတ်ချုပ်ဤဤကအနုဘာဒနိရောဓတိအနာဂတ်ယုံမြတ်ဤနောက်တစ်ဖက်မဖြစ်သောချုပ်ခြင်းဖြင့်ချုပ်ခြင်းမှုသည်စိတ်ချုပ်ခြင်းကြောင့်စိတ္တဇယုတ်ချုပ်ဤအနုဘာဒအဲ့ဒီမှာလဲစိတ္တဇယုတ်တိချုပ်တယ်နော်ဥဒုချုပ်ခြင်းကြောင့်ဥဒ္ဒဇယုတ်ချုပ်ဤအနုဘာဒနိရောဓပဲဥဒ္ဒဇယုတ်ဤချုပ်ခြင်းသောဘောပြည့်ခြင်းသောဘောဒါဥပါဒနိရောဓ နော်အဲ့မှာဥပါဒနိရောဓနဲ့အနုပါဒနိရောဓမိမိကဒီပစ္စုပန်ယုတ်ကိုရှုခဲ့ရင်တော့သူကနောင်ဖြစ်အောင်မှဖြစ်တဲ့အတွက်အဲ့ပစ္စုပန်ယုတ်ရဲ့ပြတ်မှုကိုရှုခဲ့ရင်တော့ဒါဥပါဒနိရောဓနောက်ထပ်ဖြစ်အောင်ပါဘူးနော်နောက်ထပ်ဖြစ်တယ်ဆိုတော့ဒီယုတ်ထပ်ဖြစ်တာမဟုတ်ဘူးနော်အကြောင်းမကုန်ရင်နောက်ထပ်အသစ်ယုတ်ထပ်ဖြစ်မယ်နောက်တစ်ခုအာရဖြစ်ခြင်းကြောင့်အာရဇယုတ်ချုပ်ဤဒါကအနုဘာဒနိရောဓအာရဇယုတ်ဤချုပ်ခြင်းသဘောပြည့်ခြင်းသဘောဒါကဥပါဒနိရောဓအဲ့ဒီဥပါဒနိရောဓနဲ့အနုဘာဒနိရောဓကိုကွဲအောင်ရှုရတယ် အဲ့ဒီလိုစနစ်တကျရှုနိုင်တဲ့ပုဂ္ဂိုလ်ကနောက်ထပ်တဖန်ဘာလို့ရလဲသမုဒိယဝယဓမ္မနုပတိပါကာယတုမေဝိဟရတိစသည်ဖြင့်ဘုရားရှင်ကတတိပဋ္ဌာန်တိုင်းမှာသမုဒိယနဲ့ဝယကိုနှစ်ခုတွဲရှုဖို့ဟောထားတယ်နော်အဲ့ဒီရှုခွက်အရာနော်အောက်မှာဟိုဘက်မှာစာမျက်နှာ435ကိုကြည့်လိုက်ဥရိယဝယထသနရူပခန္ဓာအဝိဇ္ဇာဖြစ်ခြင်းကြောင့်ကမ္မဇယုတ်ဖြစ်၏အဝိဇ္ဇာချုပ်ခြင်းကြောင့်ကမ္မဇယုတ်ချုပ်၏ အဝိဇ္ဇာလည်းဖြစ်ပြအနိစ္စကမ္မစရုပ်လည်းဖြစ်ပြအနိစ္စဘာဖြစ်လို့ဒီဥစ္စာရှုရလဲလို့မေးတော့ဟိုဘက်မှာအပေါ်မှာလပြင်းစီကနာမရူပဝတိနတိလက္ခဏာအရောဘိတဝါဆိုပြီးတော့အထက်ကရာတတိပဌာနမဟာတတိပဌာနသုံးထောင်ကိုဖွင့်ဆိုတဲ့အထက်ကရာကြီးကဖွင့်ဆိုထားပါတယ်နော်အကြောင်းကြားနေတူကတော့နာယုတ်ကိုလက္ခဏာရဲ့သုံးတန်တင်ပြီးရှုရမယ်အကြောင်းကြားတွေကိုလည်းရှုရမယ်အကျိုးခန္ဓာ၅ပါးကိုလည်းအနိစ္စဒုက္ခလက္ခဏာရဲ့သုံးတန်တင်ပြီးတော့ဝိပဿနာရှုရမယ်အဲဒီလိုရှုခွက်တွေကိုဖော်ပြထားပါတယ်နော်ဒါကြောင့် အဝိဇ္ဇာဖြစ်ခြင်းကြောင့်ကမ္မဇယုတ်ဖြစ်အဝိဇ္ဇာချုပ်ခြင်းကြောင့်ကမ္မဇယုတ်ချုပ်အဝိဇ္ဇာဖြစ်ပြအိဋ္ဌကမ္မဇယုတ်ဖြစ်ပြအိဋ္ဌတဏှာဖြစ်ခြင်းကြောင့်ကမ္မဇယုတ်ဖြစ်တဏှာချုပ်ခြင်းကြောင့်ကမ္မဇယုတ်ချုပ်တဏှာဖြစ်ပြအိဋ္ဌကမ္မဇယုတ်ဖြစ်ပြအိဋ္ဌစသဖြင့်အဝိဇ္ဇာနဲ့ဥပဒ္ဒတိကရကံစိဥဒုဟာရဒါအကုန်လုံးရှောက်ရှုအောင်နော်အဲဒီတော့ပရိသန္တိခန္ဓာ၅ပါးဘဝင်ခန္ဓာ၅ပါးစသဖြင့်ဘဝင်တွေကလည်းအများကြီးဆိုတော့ဘဝင်တစ်ခုလောက်တော့ရှုအောင်မှာပေါ့နော် ရှုတတ်ပြီဆိုလို့ရှိရင်တော့အဲ့မှာသကုဝိညာဉ်ရှုရမယ်ပိစ္ဆရဝဇန်ရှုရမယ်သကုဝိညာဉ်ခန္ဓာငါးပါးတမရိဆိုင်ခန္ဓာငါးပါးသဏိလခန္ဓာငါးပါးဝုဒ္ဓခန္ဓာငါးပါးအကုန်လုံးလျှောက်တဲ့အဲ့ဝီတီတဲ့ဝီတီတိုင်းမှာခန္ဓာငါးစိတ်တခဏတိုင်းမှာခန္ဓာငါးပါးဖွဲ့ပြီးတော့အကုန်လျှောက်ရှုရမှာဖြစ်ပါတယ်အဲ့ဒီရှုွက်တွေကတော့ဆရာသမားတွေနည်းနည်းလေ့လာရတယ်နော်မြန်သောအဖြစ်ဒီရှုွက်ကိုရှုလိုက်တဲ့အခါမှာယောဂီအားလုံးပဲတမာတိကသိကောင်းပါတယ်သူကဒီအကြောင်းဖြစ်လို့ဒီအကျိုးဖြစ်တယ်ဒီအကြောင်းချုပ်တော့ဒီအကျိုးချုပ်တယ် ဒီလိုဆိုရင်ဒီအကြောင်းချုပ်အောင်ငါဒါကြည့်ရမယ်ဆိုတော့ကြံ့ကြံ့နဲ့နားလည်နေတယ်အဲ့ဒါဒီအကြောင်းတရားဖြစ်လို့ဒီအကျိုးတရားဖြစ်တယ်ဒီအကြောင်းတရားချုပ်တော့ဒီအကျိုးတရားချုပ်တယ်ဒီအကြောင်းလည်းအနိစ္စဒုက္ခအနတ္တပဲဒီအကျိုးလည်းအနိစ္စဒုက္ခအနတ္တပဲဒီလိုရှုလိုက်တဲ့အခါမှာအလင်းရောင်တွေအသိအကောင်းသွားတယ်နော်ဒါဝိပဿနာဘာသာလို့ခေါ်ပါတယ်နော်ဝိပဿနာဉာဏ်ကြောင့်ဖြစ်ပေါ်လာတဲ့အလင်းရောင်ပဲဒါဥပ္ပကိလေသာတစ်မျိုးဆိုပြီးတော့အထေကရာများကတော့ဖွင့်ထားတယ်ဝိပဿနာရဲ့ညဉ့်ညူးကြောင့်တစ်မျိုးပဲ ဘာကြောင့်ညဉ့်ညူးကြောင့်ဖြစ်ရတယ်လဲဆိုတာကဘုန်းကြီးဘုသူတ္တလေးတွေနည်းနည်းပြောချင်ပါတယ်နော်တချို့ပုဂ္ဂိုလ်တွေကဒီထဲမှာနိုင်ငံခြားသားတွေလည်းမေးနေကြပါတယ်ဘယ်လိုမျိုးပြောင်းလဲမှုဒီလိုတရားတွေသိသွားရင်ဘယ်လိုပြောင်းလဲမှုရှိသလဲဆိုပြီးမေးကြတယ်ဘုန်းကြီးလည်းဟိုတနေ့ကတော့နည်းနည်းလေးရှင်းပြပါတယ်ဝိသကာတို့အနာရမင်းတို့လို့နော်အဲ့ဒီလိုပြောင်းလဲမှုသိပြီးမထင်ရှားတဲ့ပုဂ္ဂိုလ်တွေလည်းရှိကြတယ်ပြောင်းလဲမှုထင်ရှားတဲ့ပုဂ္ဂိုလ်တွေလည်းရှိပါတယ်နော်မဟာနာကမထေရကြီးကိုဒီဒီနေရာမှာဝိသုဒ္ဓိမက ဥပမာထုတ်ပြထားပါတယ်နော်မဟာနာဂမထေရကြီးကသမထယန္တိကပုဂ္ဂိုလ်ဖြစ်ပါတယ်ဇန်သမာဓိတွေကိုအရှင်အဝတိအကောင်အောင်သမာဓိထောင်ပြီးမှသူကဝိပဿနာကိုကူးတယ်ကူးလိုက်တဲ့အချိန်ခါမှာဒီဝိပဿနာနယ်တဲ့ခုလိုဥရိယပြညာလောက်ရောက်လာတဲ့အချိန်ခါတော့မဟုတ်ဝိပဿနာရှုတဲ့အခါမှာအလင်းရောင်တွေကသိအကောင်တာအကောင်လာတဲ့အခါကျတော့ ဒီအလေးရောင်နဲ့သိအာကောင်းခြင်းတွေငါအရတမအရတဖို့ကိုစိုက်လို့အလေးရောင်နဲ့ကသိအာကောင်းတယ်အရတမအရတဖို့တော့ငါစိုက်ပြီလို့သူကဒီလိုထင်တယ်။ဘာကြောင့်သူကဒီလိုထင်ရတာလဲဆိုတာအကြောင်းရှိတယ်အထင်ကရကရှင်းပြထားတာကသူကသမထယန္တိကပုဂ္ဂိုလ်ဖြစ်တော့ဒီဇန်သမာတိရဲ့စွမ်းအားဖြင့်ကိလေသာတွေကိုသူကခွာထားတာကသူခွာနည်းကနှစ်ပေါင်း60အထိနှစ်ပေါင်း60အတွင်းမှာကိလေသာတွေတစ်ခါမှဖြစ်ပေါ်တာသူမတွေ့ရအောင်။ဒါထူးခြားမှုပေါ့နော်။အဲ့ဒီလိုပုဂ္ဂိုလ်မျိုးဆိုတာကတော့ချွင်းချက်ပါဒါတော်တော်လေးရှားတယ်နော်။ နှစ်ပေါင်း60အတွင်းမှာကိလေသာတွေတစ်ခါမှဖြစ်တာသူ့စိတ်အစဉ်မှာသူမရှိဘူး။ဒါကြောင့်သူကလည်းအေးအေးဆေးဆေးဘယ်သူကိုသူအရဟတဖို့ရပြီဆိုပြီးတော့သူကငြိမ်နေလိုက်တယ်။ဆက်ပြီးအာမထုတ်ဘူးပေါ့လေ။တရားတော်အထုတ်နေပါတယ်ဒါမှမဟုတ်အရဟတဖို့ရမယ်လိုချင်တယ်ဆိုတဲ့ဥတည်ချက်မရှိဘူး။ရောက်ပြီးပြီလို့သူ့ကိုယ်သူကယူဆတယ်။သို့တော့သူ့ရှိမှနီးခံပြီးတရားအထုတ်လို့လာတဲ့တပည့်တွေတော်တော်ခမ်းမြမ်းများရှိပါတယ်။အဲ့ဒီတပည့်တွေကဓမ္မဒိဏမထေဆိုတဲ့ယန္တာမထေတစ်ပါးရှိတယ် ဘုန်းကြီးဒီဟိုရောက်တော့လေအဲ့ဒီနေရာတွေကိုရောက်အောင်သွားကျင်တယ်ဆိုတဲ့ဆန္ဒနဲ့ရောက်အောင်သွားခဲ့ပါတယ်နော်ဓမ္မဒိနာမထေမြတ်သတင်းသုံးတော်တဲ့လိုင်ကုန်းလေးတစ်ခုဘုန်းကြီးဒါတော်တော်လေးကြီးညိုသွားပြီလေသူတို့ရှေ့တုန်းကမထေကြီးတွေကတော်တော်ကိုသီးခံပြီးတော့ရောင်ရဲနဲ့နေသွားတာပဲသူ့လိုင်ကူကဘာလဲဆိုတော့ကြောက်တုံးကြီးမိုးထားတာအဲ့ကြောက်တုံးကြီးကဒီလိုပပြင်းထွက်နေတော့ဒီလိုကြောက်တုံးမျိုးတွေကသီးခုမှတော်တော်ပေါ်တယ်ဒီလိုပပြင်းထွက်နေတဲ့အခါမှာအောက်ကနေပြီးတော့ဒီကြောက်တုံးကို အုံနိုင်ရံလေးတွေနဲ့လှည့်ပြီးတော့ထောက်လိုက်တယ်ကာလိုက်တယ်ဘေးကနေကာလိုက်တယ်ဗရင်ဘော့ကလေးတွေတက်လိုက်တယ်တက်လိုက်တော့သူအခန်းလေးကဘယ်လောက်ရှိမလဲဆိုလို့ရှိရင်ဒီတဝက်တောင်မရှိပါဘူးအဲ့ဒီမှာသူသတင်းသုံးပြီးတော့တရားဘာဝနာတွေလက်တွေ့ကျင့်သွားတာပဲကျင့်သွားတော့ဒီနေ့မှသူကအရတ္တဖို့စိုက်သွားပြီအရတ္တဖို့စိုက်တော့သူကစဉ်းစားတယ်ငါတော့အရတ္တဖို့ရောက်ပြီငါ့ကိုတရားသင်ပြပြသပေးတဲ့ငါဆရာမဟာနာကမထေရကဘယ်လိုများနေတယ်လို့လှမ်းကြည့်လိုက်တော့ပုရုဇောမျိုးဖြစ်နေတာတော့တွေ့တယ် သွားကြည့်တဲ့အချိန်ကကျတော့ကဲငါမသွားပြီးသတိမပေးရင်တော့ဒင်ဒင်ပုထုဇဉ်ဘဝနဲ့ပဲဘဝကိုကွယ်လွန်လိမ့်မယ်ထင်တယ်ခတိတော့ငါသွားသတိသတိပေးမှတော်တော့မယ်ဆိုပြီးတော့သူကဇံပင်ညဝင်စပြီးကောင်းကင်ခီကနေပြီးတော့သူ့ဆရာရှိသွားလိုက်တယ်သူ့ဆရာသတိသုံးတဲ့နေရာနဲ့သူသတိသုံးတဲ့နေရာသိတော့ခွာမယ်မထင်ဘူးဘုန်းကြီးတို့ပြောတဲ့ဒီဟိုကဆရာတော်တွေပြောတဲ့အဆိုအရဆိုရင်တော့သုံးလေးမိုင်လောက်ပဲကွာမယ်ထင်တယ်ဘုန်းကြီးကလည်းမော်တော်ကားနဲ့သွားတော့တတိဆရာကျတော့ဟိုအကွာဝေးမမှတ်မိဘူး အဲဒီသူဆရာသတင်းသုံးတဲ့နေရာလဲဘုန်းကြီးရောက်ခဲ့ပါတယ်ပြီးတော့ဒီမဟာနာဂမထေရကြီးကနေ့ခါမှာဆင်းညာသွားပြီးတော့ကမ္မထန်တွေပွားများနေပါတယ်တရားတွေရှုပွားနေတယ်ရှုပွားနေလို့မှပြုံးကြတယ်အရှင်ဓမ္မဒိဏယဟန္တာမထေရကကောင်းကင်ကနေဆင်းလာတော့ဟာမင်းအချိန်ကမဟုတ်ဖက်နဲ့ဗာမြန်ကိစ္စရှိလို့ငါရှိလာလဲတပည့်တော်မေကုံလေးတွေမေးခြင်းလို့ပါဗျာမေးစရာမေကုံလေးတွေရှိတဲ့အတွက်တပည့်တော် လာရောက်ခဲ့ပါတယ်ဆိုပြီးတော့လျှောက်ထားတယ်အဲ့ဒီလျှောက်ထားတဲ့အချိန်ခါမှာအေးမေးကျင်လဲမေးပေါ့ကွယ်ဒါပေမဲ့ငါသိရင်တော့လည်းဖြစ်မယ်ဒါရှိသူတော်ကောင်းတွေရင်ကျေးတဲ့အသုံးတော်ပါနော်ဟာမင်းကြိုက်ချမင်းငါဖြစ်နေမှာတယ်မင်းမိရလို့တော့ငါအရင်တော့မဆိုင်ဟောဒီလိုပုံစံမျိုးမဟုတ်ဘူးဒါသူတော်ကောင်းတို့ရဲ့စိတ်ထားကဟိုမေးပါတပည့်တော့ငါသိရင်တော့လည်းအဖြစ်ပေးမှာပေါ့ဒါတော့ပဲနော်သိကြရင်တော့ဖြစ်မယ်မသိရင်တော့လည်းမဖြစ်ဘူးပေါ့ ယဟန္တာပုဂ္ဂိုလ်တို့သာဖြည့်ဆိုနိုင်တဲ့မိဂုံပေါင်းတစ်ထောင်မေးတယ်ဒီကခုယောဂီတွေမေးတာမိဂုံလေးတစ်ခုနှစ်ခုပဲဟိုမှာတစ်ထောင်တောင်မေးတာနော်အကုန်လုံးအဖို့ထင်မရှိဖြည့်နိုင်တယ်ဖြည့်နိုင်တဲ့အခါကျတော့ဒါဆိုလိုတဲ့အဓိပ္ပာယ်ကသူယဟန္တာဖြစ်ပြီလို့ပြောတဲ့အဓိပ္ပာယ်မျိုးဖြစ်နေတယ်အဲ့တော့ယဉ်ကျေးမှုကအရှင်ပြယဟန္တာဖြစ်ပါလားလို့ဒီလိုဘယ်တော့မှတက်ရမမေးဘူးသူတော်ကောင်းတို့ကယဟန္တာပုဂ္ဂိုလ်တို့သာဖြည့်စုံနိုင်တဲ့မိဂုံလေးတွေကိုသူတို့သိတယ်ဒီမိဂုံလေးတွေကိုသာရှောက်မေးလိုက်တယ် အဲ့ဒါဒီမှာလည်းနည်းနည်းတော့သတိထားကြနော်နိုင်ငံခြားသားတွေမေးရင်ကိုယ်အထင်သေးသွားမယ်ကိုကမေးတဲ့နယ်လောက်ပဲမေးပေါ့သူကတစ်ချိန်လုံးကသူတို့တရားအထုတ်ခဲ့တယ်။ညာအမျိုးသမီးဆိုကြပါစို့ထိုင်းဖုန်းကြီးတွေထံမှာလည်းသူကကြာကြာနာအထုတ်ခဲ့တာ။တခြားမှာလည်းသူကအထုတ်ခဲ့တယ်။အထုတ်ခဲ့တဲ့ပုဂ္ဂိုလ်အဲ့ဆရာသမားတွေသင်ပြတာကဘယ်လိုနေလဲတရားသင်ပြတာဘယ်လိုနေလဲအဲ့လိုကတော့မမေးကောင်းမမေးသင့်ဘူး။မမေးနိုင်ဘူးဆိုတာကသူတို့ရဲ့ယဉ်ကျေးမှုပဲ။ တကောတော့ကဒီကိုဆရာသမားကိုကိုရင်ချင်းချင်းနဲ့ရိုးသေးသေးနဲ့ဆင့်ကပ်ပြီးတော့ကိုလည်းနားမလဲတော့နားလဲတဲ့ဆရာသမားထံဆင့်ကပ်ပြီးအထုတ်ခဲ့တာပဲဒီဆရာသမားကအလကားဒီဆရာသမားဘာဖြစ်တယ်ညာဖြစ်တယ်ဒီလိုဘယ်တော့မှမပြောဘူးဒီဆရာသမားနီးနာအကုန်လုံးမှားနေတဲ့ပညာဒါလည်းဘယ်တော့မှမပြောဘူးအဲ့ဒါကိုယ့်ဘက်ကနည်းနည်းရင်ချင်းမှုကိုတော့နားလဲဖို့လိုတယ်သူတို့ကတင်တင်မှုမှုနဲ့ပြောသွားတာပဲဟိုမှာတော့ဒီလိုရှုခွင့်မရှိဘူးဒီမှာတော့ဒီလိုဒီလိုရှုခွင့်ရှိတယ်ဒါလောက်ပြောရင်ကိုကဒီလောက်နဲ့ရက်လိုက်ပေါ့ကျင်တတ်တော့ပေါ့ ဟိုဟာလည်းကိုကမသိလားဘူးဘူးဒီဟာလည်းကိုကမသိဘူးရမ်းပြီးအကုန်လုံးစွတ်ပြီးမေးလိုက်တော့ကို့အပေါ်မှာအထင်သေးသွားတယ်အထင်သေးတယ်ဆိုတာဒီလူဘာမှနားမလဲသေးတဲ့လူပဲဆိုတာ तू ကမှတ်ချက်ချပါဟုတ်တယ်မလားလူယဉ်ကျေးမှုဆိုတာကရှိရပါတယ်နော်ဒီတော့မေးမမေးရဘူးခွန်ကြီးတော့မဆိုလိုပါဘူးလုပ်ငန်းခွင်နဲ့ပတ်သက်ပြီးကိုကသိကျင်တာလေးတွေမေးတာဒါမျိုးကသိကောင်းတယ်နော်အဲဒီတော့ခုဒီမှာလဲသူကယဟန္တာပုဂ္ဂိုလ်တော့ဒါဖြည့်စုံနေတဲ့မြေကုံပေါ်တထောင်ကိုမေးလိုက်တဲ့အခါကျတော့မထေရကြီး စဉ်းစားပြီးသူတော့ရဟန္တာဖြစ်နေဝန်ခံနေပြီဒါပေမဲ့အရှင်ပြရဟန်းကိစ္စပြီးပြီလားဒီလိုမမေးပါဘူးဒါအခုဆရာသမားပဲနော်ဒီတော့သူကဘယ်လိုလှည့်လဲလဲအရှင်ပြအဘိညာဉ်တွေဘာတွေလက်ကျင်သေးသလားသူကဒီလိုမေးတယ်ဘာဖြစ်လို့မေးလဲဒီအဘိညာဉ်တွေကသူသင်ပေးလိုက်လို့ဒီဓမ္မဒိနာမထေရကရတာဒီတော့ဓမ္မဒိနာမထေရကမြေရှုမိုးပြန်နေတယ်ဒီဆရာကြီးကလည်းမြေရှုမိုးပြန်နေတဲ့ဆရာကြီးပဲဒီတော့အဘိညာဉ်တွေလက်ကျင်နေပါသေးသလားလို့ဒီလိုမေးလိုက်တော့အာ လေ့ကျင့်မှသေးတယ်ဒီလောက်ပဲဖြေတယ်ကဲဒီလိုဆိုရင်တော့အရှင်ပြဟိုရှိကတောင်းလောက်ကြီးတဲ့ရှင်ပြတော်ကြီးတစ်စီးလောက်ဖန်ဆီးပေးပါဖန်တီးဖန်ဆင်းပေးတယ်မှာဖန်ဆင်းလိုက်ပြီရှင်ပြတော်ကြီးပေါ်လာပြီအဲ့ဒီရှင်ပြတော်ကြီးကတပည့်တော်တို့နှစ်ပါးကိုအစွမ်းနဲ့တအားပြည့်ပြီးထိုးတဲ့ပုံလေးကိုဖန်ဆင်းပေးတယ်မှာဆိုဟိုကဖန်ဆင်းလိုက်တဲ့ကတကယ်တမ်းပြည့်ထိုးလိုက်တော့မထေကြီးကပြုံးတဲ့ခရယာကတွေထပြီးတော့သူကပြင်းမဲ့လုပ်တယ်အဲ့ဒီခါမှာတပည့်ကနေသင်္ကန်းလှန်ဆွမ်းထားတယ် ရှင်ပြားအတော်ကင်းခွာနေတဲ့ပုဂ္ဂိုလ်ကြောက်ပါသေးသလားဆိုပြီးတော့အိမ်မှာမိကုံလေးတစ်ခုမိလိုက်တော့တော်ဝင်ကရသွားတယ်ကဲကဲငါရှင်ငါတပည့်ကဲငါရဲ့ထောက်ရတရားဖြစ်အောင်မင်းလုပ်ပြီးတော့လုပ်ပြီးပါဆိုပြီးတပည့်ကိုလက်အုပ်ချီပြီးတော့အိမ်မှာတရားတောင်းတယ်တပည့်ကလည်းခုနက32ခုထပ်တာကမ္မထံပြေးလိုက်ပါတယ်နော်အဲဒီ32ခုထပ်တာကမ္မထံတိတ်အထင်မသေးသေးနဲ့နော်ဘုရားကအရတ္တဘုဘောဟောထားတာ ဒီ32ခုထပ်တာမြင်လို့ဘာထူးလဲဒီလိုမလုံးနဲ့တော့သူကနန်းလည်နေတယ်ဘယ်လိုအရတ္တဖို့သွားမလဲဆိုတာ तू သိတယ်32ခုထပ်လာကမ္မထာနဲ့သမာဓိထူထောင်ပြီးအရတ္တဖို့ဘယ်လိုကူရမလဲဆိုတာအကုန်လုံးနန်းလည်နေတယ်နန်းလည်နေတော့ဒီ32ခုထပ်လာကမ္မထာပေးလိုက်ပြီလေပေးလိုက်တော့ပေးလိုက်တယ်တစ်ဘက်ပေးလိုက်တဲ့32ခုထပ်တာကမ္မထာကိုငါတစ်ဘက်ပေးတာပဲငါရှုတန်တည်တာပဲဆိုရင်ဒီလိုမဟုတ်ဘူးရိုးသေးသေးနဲ့သိစားရှုလိုက်တာခြေသုံးလေးလမ်းအတွင်းမှာပဲအရတ္တဖို့တီးသွားတယ်ကဲဘယ်လောက်ကောင်းလဲဟမ်ဆိုလိုတာကအဲ့ဒီမှာအဓိမာနဆိုတာပေါ်လာတယ်နော် တကယ်တော့အရတ္တမအရတ္တဖို့မရသေးဘဲနဲ့ရတယ်လို့စိတ်ထဲမှာထင်နေတယ်အထင်ကြီးနေတယ်အဲ့ဒီလိုအထင်ကြီးခဲ့ရင်တော့ဒီအလင်းရောင်ဒီဝိပဿနာညဉ့်ညူးကြောင်းတစ်ခုဖြစ်ပါတယ်နော်အဲ့တော့ဒီအလင်းရောင်ရဲ့စွမ်းအင်နဲ့ပတ်သက်လို့စိတ်တလတောင်ချောင်းဆိုတဲ့ဒီဟုံမှာနာမည်ကြီးတဲ့ရဟန္တာမထေရီထောင်နဲ့တောင်းတဲ့ချီးပြီးသတင်းသုံးသွားခဲ့မှုတဲ့ကြောင်းတဲ့တစ်ခုရှိပါတယ်ဒီကြောင်းတဲ့ကိုစာမခဏခဏဖော်ပြတော့ဘုန်းကြီးလည်းကြီးညိုရတဲ့ဘုန်းကြီးတို့ဖော်တော့ အထက်မှာကျောင်းတစ်ကျောင်းရှိတယ်ယဟန်နေအစုပြုံနေတဲ့ကျောင်းပေါ့လေအဲ့ဒီကျောင်းကိုဘုန်းကြီးလည်းစိတ္တလတောင်ကျောင်းဆိုပြီးနာမည်ပေးထားပါတယ်ဘုန်းကြီးကြီးညိုတဲ့အတွက်ဒီဟိုရောက်တဲ့အခါလည်းဒီစိတ္တလတောင်ကိုရောက်အောင်သွားခဲ့ပါတယ်သွားလိုက်တော့ခုခေတ်မှာကတော့ဘယ်လိုဖြစ်နေလဲဆိုတော့ဂူတွေပဲရှိတော့တယ်ဂူပေါင်းဘယ်လောက်ရှိတယ်လဲအဲ့မှာနေမှုတဲ့ပုဂ္ဂိုလ်ဘုန်းကြီးတပည့်လေးတွေရှိတော့သူတို့ကိုသင်ချာမေးကြည့်လိုက်တော့ဂူပေါင်းတစ်ထောင်ပတ်ဝန်းကျင်လောက်တော့ရှိနေတယ်ဒါပေမဲ့တကားတွေဘာတွေမရှိတော့ဘူးအကာတွေဘာတွေမရှိတော့ဘူး မရှိတော့ပြဿနာကဘာရှိလဲဆိုတော့ဝက်ဝက်မှာညအခါကျရင်ဝက်ဝင်ရလာတယ်အဲ့တော့ဘုန်းကြီးတပည့်ဟိုနယူးဇီလန်ကဘုန်းကြီးတပည့်သူအဲ့မှာတွန်းနေတော့ကသူကတော့အဲ့ဂူလေးတစ်ခုထဲမှာတကားမရှိဘူးနေတော့ညဘက်ကျဝက်ဝင်ကလာတော့ဟာဒုက္ခပဲဒါပြည့်နဲ့သူကသူသူပဲမသိကြအောင်ဆောင်ပြီးတရားပဲနှလုံးသွင်းနေလိုက်တယ်ဒါပြည့်နဲ့ဝုန်းဝုန်းကသူ့ကိုယ်ထဲမဝင်ပါဘူးဖေးလျှောက်သွားလိုက်တယ်အဲ့လိုညက်ပဲညက်အနှောက်ယှက်တည်လို့ရှိတယ်အဲ့ဒီတောင်းချေမှန်ကတော့ရေကန်ကြီးတွေရှိပါတယ် ရေကန်ကြီးတွေရှိတော့အဲ့ဒီရေကန်ကြီးထဲမှာရေတွေထားပြီးတော့ခုခေတ်ကတော့ခင်ပြီးတော့ရေကန်ဘေးမှာကပ်ပြီးတော့ဝီစီတွေတွေနဲ့ဟိုတို့လိုက်တဲ့ရေတန်ရှင်းတော့အဲ့ဒီရေကိုသုံးကြပါတယ်နော်ရေကန်ကြီးနှစ်ခုရှိတယ်တောင်ချိတ်မှာအဲ့ဒီတောင်ထိတ်မှာကတော့ဇေဒီလေးတစ်ဆူရှိနေတယ်အဲ့ဒီဇေဒီတပိတ်ဘုန်းကြီးပြောခဲ့ဘူးလားတော့မသိပါဘူးဒီဇေဒီကတိတ်တဇေဒီလို့ခေါ်ပါတယ်နော်တိတ်တဇေဒီဆိုတာကတော့တစ်ချိန်က အဲ့ဒီနဲ့မလှမ်းမကမ်းမှာကျောင်းတိုက်ကြီးတစ်ခုရှိပါတယ်အဲ့ဒီကျောင်းတိုက်ကလည်းနာမည်ကြီးတဲ့ကျောင်းတိုက်ပဲယဟန္တာမထေရတော်တော်ခမ်းများများသတင်းသုံးခဲ့ဘူးတဲ့ကျောင်းတိုက်ပဲအဲ့ဒီကျောင်းတိုက်ကတော့ဒီနေ့လက်ကွင်းဖြစ်နေတယ်ဇေရီတော်တဆူတော့အဲ့ဒီလက်ကွင်းအလယ်မှာကျန်နေပါတယ်အဲ့ဒီကျောင်းတိုက်မှာသတင်းသုံးနေတဲ့ဆရာတစ်ပတ်ကိုရင်လေးတစ်ပတ်နဲ့ယဟန္တာမထေရတစ်ပတ်ရှိပါတယ်ဒီနေ့မှကျတော့ကိုရင်လေးကလည်းမပြုံးမွေးဘူး မပြောင်းမွေ့တော့လူထွက်ခြင်းတယ်လူထွက်ခြင်းတော့ဆရာတော်ကြီးကိုလွှတ်ပြီးတော့ခွင်တောင်းတယ်ခွင်တောင်းတဲ့အခါကျတော့ဆရာတော်ကြီးကလည်းပရိယေနဲ့ဒီကွာမင်းထွက်ခြင်းတဲ့အခါတော့လည်းထွက်တာပေါ့ဒါပေမဲ့ငါလည်းစိတ္တရတောင်ကျောင်းကတကယ်တောင်ကျောင်းကြီးတစ်ခုဖြစ်တဲ့အတွက်ငါလည်းအဲ့ဒီကိုသွားခြင်းနဲ့အဲ့ဒါကြောင့်ငါ့ကိုမင်းစိတ္တရဒီငါနေတဲ့ကျောင်းကတော့ရေမိုးရှားရေရှားတယ်ဟိုမှာကတော့ရေပေါ်တယ် ပွားလိုက်တဲ့အတွက်ကြောင့်ရေပေါ်တဲ့စိတ္တတောင်ကြောင့်ငါသွန်းနေခြင်းနဲ့အဲ့ဒါမင်းငါလိုက်ဖို့ကွာပရိယေနဲ့ခေါ်လိုက်တော့စိတ္တတောင်ကြောင့်ဆရာတော်ဘယ်ကြီးရောက်သွားပြီဟိုရောက်တဲ့အချိန်ခါကျတော့ဒီစိတ္တတောင်ကြောင့်ကတကယ်တိုင်းကကြောင်းတကြီးဖြစ်တယ်ငါလည်းတိုင်းကကြောင်းနေမနေခြင်းဘူးအပြစ်တွေများလွန်းလို့အဲ့ဒါကြောင့်မင်းငါအတွက်လှိုင်ကူတစ်ခုကိုနည်းနည်းလေးပုဂ္ဂလိကဖြစ်အောင်စီစဉ်ပေးပါဒါနဲ့ကိုဆရာသမားကခုလိုတောင်းပန်တော့လေကဲစီစဉ်ပေးလိုက်ပါတယ် အဲ့ဒီလှိုင်းကုန်းကိုစီစဉ်နေတာကနည်းနည်းလေးကြာသွားပုံရတယ်အဲ့ဒီချိန်ကမှမထေကြီးကဒီခွင်လေးကိုတန်ယုဒ္ဒနိကေဟမ်ခုဘာသာပြန်နေထွက်နေပါတယ်တန်ယုဒ္ဒနိကေကိုလည်းပို့ချပေးတယ်အဲ့ဒီတန်ယုဒ္ဒနိကေကဒီခန္ဓာ၅ပါးရှုခွက်အနန္တဆန္ဒပါးရှုခွက်ပရိစ္ဆန်ဘုရားရှုခွက်ဒီပြည့်ပြည့်စုံစုံဘုရားရှင်ဟောထားတဲ့တန်ယုတ်ဖြစ်ပါတယ်အဲ့ဒီတန်ယုတ်မှာအဲနိဂါယဖြစ်တယ်အဲ့ဒီတန်ယုတ်တဲ့နိဂေကိုပို့ချပေးတယ်တစ်ဖက်ကလည်းတေဇောကတိုင်းရှုပွားပုံစနစ်ကိုသေချာသင်ပေးတယ် ကိုယ်လေးကလည်းအဲ့ဒီလိုင်းကုန်လည်းဆရာသမားနေလို့ရအောင်ပြုပြင်တယ်အားတဲ့အချိန်မှာဒီသာယုတ္တဏိကလည်းသင်တယ်အားတဲ့အချိန်မှာဒီသောကတိုင်းလည်းပွားတယ်ပွားလိုက်တဲ့အချိန်ကကြတော့ဒီနေ့မှမဖြစ်လာလေလိုင်းကုန်သုံးသင်ရှင်းလင်းတဲ့လုပ်ငန်းရက်လည်းပြည့်စည်သွားတယ်ဒီသောကတိုင်းလည်းသရုပ်ဒဆန်အထိပေါက်မြောက်အောင်သင်ပြီးဖြစ်သွားတယ်သာယုတ္တဏိကလည်းသင်လို့ကုန်သွားတယ်အကုန်အလွတ်ရသွားပြီလွတ်ရတော့သာယုတ္တဏိကတစ်ခုလုံးကဒီယုံနာဓမ္မသင်္ခါရတရားတွေကို အကြောင်းကြားနေတဲ့ကွာတော့ဒီခန္ဓာ၅ပါးတွေကိုအနိစ္စဒုက္ခအနတ္တရှုဖို့အကုန်လုံးသုတ်တန်ကအများကြီးအာနတ်စနပါးနည်းနဲ့ရှုခွက်တွေလည်းအများကြီးဒါသူကနားလည်ပြီးသားနားလည်ပြီးသားဖြစ်တဲ့ခါကျတော့ဆရာတော်ကဘာအမေ့ရှိလဲတပည့်တော်လှန်ကူသုတ်တင်လို့ဆရာတော်အတွက်ပြီးစီးပြီအဲ့ဒါကြောင့်အရှင်ဘုရားလှန်ကူမှာကြွပြီးတရင်သုံးလို့ကသုံးလို့ရပါပြီဆိုပြီးလျှောက်ထားတော့အေးကွာဒီတညလောက်တော့မင်းမဲ့တရင်သုံးပါနှစ်ဖန်ကြမှာပဲငါပြောင်းရစီဟုတ်တယ်မလားအဲ့ဒါနဲ့လှန်ကူထဲမှာဒီကိုရင်လေးကအဲ့ညတရင်သုံးလိုက်တော့ ဥဒ္ဒတပယလည်းဖြစ်တယ်စိတ်ကလည်းကြည်နူးနေတယ်အဲ့ဒါနဲ့တေဇောကတိနဲ့သရုဒ္ဓတန်တမာတိအထိပေါပြီးသားဖြစ်တဲ့အတွက်ရုပ်ဉာဏ်ဉာဏ်တွေလည်းဘယ်လိုရှုရမလဲရုပ်ဆိုတာဘာနာမ်ဆိုတာဘာလဲသိအလုံးသိပြီးသားသိနေတယ်ရုပ်ဉာဏ်ဉာဏ်တွေလည်းကောင်းမွန်သင်္ချန်ရှုလိုက်တာအောင်မြင်သွားတော့ပြိဿသမုပ္ပါဆက်ကုရှုတယ်ရှုပြီးတော့မှအကြောင်းတရားနဲ့တကွာတော့ဒီယုံနာဓမ္မသင်္ခါရတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးဌာန်တည်းရှုလိုက်တာအဲ့ဒီညမှာပဲယဟန္တာဖြစ်သွားတယ် ဒါဖြစ်တယ်သူ့ရဲ့အတိတ်ကကံရဲ့စွမ်းအားကြောင့်အဲ့ဒီညမှာပဲသူကပြိဋိဘံဆန်သွားပါတယ်နော်ပြိဋိဘံဆန်တော့ဒီကိုရင်လေးရဲ့ပြိဋိဘံဆန်နေတဲ့ဓာတ်ဓာတ်တော်တွေကိုစုပေါင်းပြီးတော့အဲ့ဒီမှာဇေဒီလေးတစုတဲထားတယ်တိတ်တဇေဒီလို့ခေါ်ပါတယ်အဲ့ဒီတိတ်တဇေဒီရောက်တဲ့အချိန်ကကျတော့ဘုန်းကြီးလည်းဇေဒီကိုဝတ်ပြုပြီးတော့အဲ့ဒီတိတ်တဇေဒီမှာအဆောင်လုံးနေတဲ့ဥပဒကတကတယောက်ရှိပါတယ်ဒီဟိုပဲသူ့ကိုအကျိုးကြောင့်မေးကြည့်လိုက်တဲ့အခါဘုန်းကြီးကအဲ့ဒီဟို ကျောင်းတိုင်ကြီးတစ်ခုပေါ့လေဘုန်းကြီးစာထဲမှာရှိလို့ပါအဲ့ဒီကျောင်းတိုင်ကြီးတစ်ခုဘယ်နေရာမှာရှိလဲလို့သူ့မေးကြည့်လိုက်တာသူကမျက်စိမေးပြီးအကုန်လုံးရွတ်တော့တာဘုန်းကြီးဘုန်းကြီးတော့ဘာမှနားမလည်ပါဘူးဘုန်းကြီးကအဲ့ဒီကျောင်းတိုင်ကြီးမေးကြည့်တာကအကြောင်းတစ်ခုရှိပါတယ်ဒီဒက္ခိဏဂီလာဘာလို့မသိပါဘူးလေဒီကျောင်းတိုင်နာမည်မေ့တော့နေတယ်အဲ့ဒီကျောင်းတိုင်မှာရှိတဲ့ယဟန္တာမထေရီကဗြဟ္မဏဒိဋ္ဌသဘုံပဲဆဆင်အချိန်ခါမှာသူတို့ကျောင်းတိုင်မှာအာဟာရပြတ်သွားတယ် ဟာရပြတော့ဒီယဟနာမထေရထောင်နဲ့ချီရှိနေပါတယ်1200လောက်ရှိမယ်ထင်တယ်1250ဆိုတာကဲဒီလိုဆိုရင်စိတ္တလတောင်ကျောင်းမှာဝတ်တည်ထားတဲ့ဆန်စပါးတွေတော့ရှိတယ်တို့စိတ္တလတောင်ကျောင်းသွားကြဆိုဆိုပြီးတော့ယဟနာမထေရကလည်းထွက်လာတယ်တခါဒီစိတ္တလတောင်ကျောင်းမှာလည်းအဲ့ချိန်ကယဟနာမထေရ1200ကျော်50လောက်ရှိနေတယ်အဲ့ဒီယဟနာမထေရကလည်းအဲ့ဒီကျွတ်တွေကဒီ ဆုံးဝတီထားတဲ့စပားတွေကိုစားလိုက်တာတညာရင်းနဲ့ကုန်သွားတယ်သူတို့လည်းတော်တော်လေးငတ်နေပုံရတယ်။ဘာဖြစ်လို့လဲဗြဟ္မဏတိတ်တာဘေးက7နှစ်ကြာတော့စိုက်ပျိုးရေးတွေလည်းဘာမှမလုပ်နိုင်ဘူး။အဲ့ဒါနဲ့ကဲတို့တော့အဲ့ဒီအကြောင်းသွားကြဆိုဟိုအကြောင်းမှာတော့ဆုံးဝတီထားတဲ့ဆန်စပားရှိလျက်ဆိုပြီးသွားကြတာ။သွားလိုက်တဲ့အခါကျတော့မထေနှစ်အုပ်က6ကံပါတစ်ခုမှသွားဆုံကြတယ်။ဆုံလိုက်တဲ့အခါအကျိုးအကြောင်းသိကြတယ်ဟိုအကြောင်းမှလည်း မန္တရိတ်ကစားစရာကပြတ်သွားပြီဒီဘက်မှာလည်းစားစရာကပြတ်သွားပြီပြတ်တော့သင်္ခါရတရားရဲ့အချင်းအရာကိုဆင်ញင်ပြီးတော့အဲ့ဒီမှာပဲအဲ့ဒီတောင်ချောက်ထဲမှာပဲသိလျော်တဲ့သစ်ပင်နေအောင်မှာပဲတရားဘာဝနာဆင်ញင်ပြီးတော့အဲ့ဒီယဟန္တာမထေ2500တို့ပြိဋိဘံဆန်သွားကြတယ်ဒါကစာမရှိနေတယ်နော်ရှိတော့ဒီနေရာလေးတွေကိုဘုန်းကြီးလည်းလှမ်းပြီးဖူးကြပါတယ်ဒီမထေတွေကိုကြည်ညိုလို့လို့ပါနော်ရောင်ရဲတဲ့စိတ်ဆန္ဒဖြင့်ဒီလိုသတင်းသုံးပြီးတော့ကြကြတန်တန်အထုတ်ခဲ့တယ် နေရာဖြစ်တယ်အဲ့ဒါနဲ့မေးကြည့်လိုက်တော့အဲ့ဒီတကမျက်စိမှိတ်ပြီးတော့အကုန်လုံးရွတ်တော့တာဘာတွေယုံမှန်းတော့မသိပါဘူးလေနော်ဒါပြင်းနဲ့ပြောလို့တဲ့အသိပဲလေးကအဲ့ဒီစိတ်တလတောင်ကျောင်းမှာရှစ်ရခင်ကသတင်းသုံးခဲ့တဲ့မထေရနှစ်ပါးအကြောင်းမှတ်တမ်းတင်ထားတယ်အဲ့ဒီမထေရတွေကသူတို့ဘာဒီသူတို့နေတဲ့ကျောင်းကနန်းရနှစ်ခုရှိနေတယ်ဆိုလိုတာကဒီအပြင်မှာဈဉ္ညာလေးရှိတယ် ဒီအခဲမှာလည်းအကာညာတစ်ခုရှိတယ်အတွင်းခန်းပေါ့အတွင်းခန်းရဲ့ပြင်ဘက်မှာဈဉ္ညာရှိတယ်အဲ့ဈဉ္ညာကိုလည်းတစ်ဖက်လှည့်ပြီးကာထားတယ်ဒီတော့ပတ်ပတ်လည်းသူကလမ်းလျှောက်လို့ရတယ်အဲ့ဒီမှာမထေရနှစ်ပါးကသူတို့တပတ်တခန်းစီတရင်သုံးကြတော့သူတို့ဝိပဿနာဘာဝနာကမ္မထံကိုစီးပြန်နေကြပါလေစီးပြန်နေတဲ့အခါကျတော့မထေရတပတ်ကဘာအမေးရှိလဲတပည့်တော်ညကတရားအထုတ်လိုက်တာတပည့်တော်ရဲ့အလေးအောင်ကဇေရရင်မြေမှာပူဇော်ထားတဲ့ ဆရာပန်းတွေအကုန်လုံးတပည့်တော်ရဲ့အာယုန်နဲ့မှရှင်းရှင်းလင်းလင်းသွားတွေ့နေတယ်ဆိုပြီးသူကလျှောက်ထားတယ်။ဟောအရှင်ပြဟာလည်းသိအံ့ဩလောက်တာတော့မဟုတ်သေးပါဘူး။တပည့်တော်ညတော့ကအထုတော့ကတပည့်တော်ညာရဲ့ဝိပဿနာညာရဲ့အလင်းရောင်တွေကသမုဒ္ဒရာထဲမှာရှိနေတဲ့ငါးတွေလက်တွေကိုအကုန်လုံးလှမ်းကြည့်တော့မြင်နေတယ်ဆိုပြီးတော့ဒီလိုလောက်လျှောက်ထားတယ်။အဲ့ဒါကဘလောက်ဝေးလဲဆိုတော့သူတို့ကတော့ယူဇနာလို့ပြောပါတယ်။သမုဒ္ဒရာစိတ်ကန်းတဲ့ဒီတောင်ကျောင်းကဘုန်းကြီးခမန်းကြီးအဖြစ်တော့ဆယ်မိုင်ကျော်ကျော်လောက်ဝေးမယ်ထင်ပါတယ်နော်။ အဲ့ဒီကိုလှမ်းကြည့်တော့မြင်နေတယ်ဒါလေးဘုန်းကြီးပြောတာညီဝချက်ရှိပါတယ်နော်တရားရှုဖတ်တဲ့အချိန်ကမပိဋကဘယ်လိုလုပ်ရှုမလဲစသဖြင့်ဒီလိုပြောပြောနေလို့ဒီအလင်းရောင်ရဲ့စွမ်းအားကသွားလိုက်တဲ့နေရာမှာတည်ရှိနေတဲ့အရာဝတ္ထုတွေကိုလှမ်းကြည့်ကြည့်လို့ရပါတယ်အဲ့ဒီအရာဝတ္ထုတွေမှာတည်ရှိနေတဲ့ဓာတ်လေးပါးကိုလည်းစနစ်တကျသိသိနိုင်ခဲ့ရင်အလုံးကကလပ်အမှုံလေးတွေပါ အဲ့တော့ဒီစနစ်ကိုအသုံးပြုပြီးတော့တဖြည်းဖြည်းချက်ချက်ချက်ချက်ပြီးတော့မိမိကထလေးပါသိသိလိုက်ရှေ့ချက်လိုက်ရုပ်တည်သိသိလိုက်ရှေ့ချက်လိုက်အဲ့လိုရှုလိုက်ရင်ဒီလောကလုံးကအကုန်လုံးအမှုဖြစ်သွားတယ်ဒါကိုဟိုတနေ့ကဟိုခေါင်းဆုံးတရားဟောတဲ့အမျိုးသမီးကတော့ဆရာတော်ဒီတရားက universal truth ပဲဒီလောကလုံးနဲ့အလုံးမှန်နေတယ်ဘလို့ကိုပဲကြည့်ကြည့်ဘယ်ကိုပဲကြည့်ကြည့်အဆိုင်ခဲဆိုတာမဖြစ်တော့အလုံးကကလပ်မှုနေဖြစ်သွားတယ်ကလပ်မှုနေကိုဓာတ်ခွဲလိုက်ရင်လည်းရုပ်ပရမတ်တွေပဲဘာတွေ့တော့တယ် ဒါဘယ်နေရာပဲကြည့်ကြည့်ဘယ်လိုကိုပဲကြည့်ကြည့်ဒီတိုင်းပဲအကုန်လုံးကတပြေးတည်းဖြစ်သွားတယ်အဲ့ဒါကိုတမင်ညလက္ခဏာလို့ခေါ်ပါတယ်ရှေ့တုန်းကတော့သူကယောက်ျားပဲမိန်းမပဲတစ်ပင်ပဲရွှေပဲငွေပဲစသဖြင့်ဒီလိုအသည့်တွေတော့ရှိမယ်ခုလိုအားလုံးကဘယ်ကိုကြည့်လိုက်ကြည့်လိုက်ကလအမှုန်ကြီးဖြစ်သွားပြီဆိုရင်တော့သူကဘာဖြစ်လဲအားလုံးတူညီသွားတယ်အားလုံးကဖြည်းဖြည်းပြည့်နေတဲ့အိဋ္ဌဆတရားတွေပဲဖြည်းချင်းပြည့်ချင်းဖြင့်အိဋ္ဌဆခံရတဲ့ဒုက္ခတရားတွေပဲ အခိုင်အမာနှစ်သာရအတ္တမရှိတဲ့အနတ္တတရားတွေပဲဆိုတာအလုံးတုံသွားတယ်ဒါကြောင့်ဒါကိုသာမဉ္ဇလက္ခဏာလို့ခေါ်ပါတယ်နော်နာနေကိုလှှရှုလိုက်တယ်ဒီတိုင်းပဲအစ္ဆဒပဲရှုရှုဘိဓပဲရှုရှုသို့တော့သာဝကမြန်ကတော့ဗိဓာကိုလှှရှုတဲ့အပိုင်းမှာဘယ်ပုဂ္ဂိုလ်ရဲ့အနတ္တရားဘယ်ပုဂ္ဂိုလ်ရဲ့အနတ္တရားဘယ်ပုဂ္ဂိုလ်ရဲ့အနတ္တရားဒီလိုခွဲခြားဖို့မလိုဘူးဗိဓာချင်းတူးလို့တဏ္ဍပေါက်စုခြုံငုံပြီးရှုတာပဲဆိုလိုတာကတယောက်ရဲ့စိတ်ကိုတယောက်ဘယ်လိုမှမသိနိုင်ဘူး တရားရဲ့စိတ်ကိုတယောက်သိနိုင်တယ်ဆိုတာကတော့ပရစိတဥဇဏအဘိညာဉ်ရဲ့အရာဖြစ်ပါတယ်ခုကတော့အဘိညာဉ်ရဲ့အရာမဟုတ်ဘူးဝိပဿနာအရာဝိပဿနာအရာကဗိဓာရှိတယ်ဆိုရင်ဗိဓာပုဂ္ဂိုလ်ရဲ့စိတ်ကိုသိရမှာပေါ့စသဖြင့်သူတို့ကကပ်ပြီးပြောတယ်ဒီလိုမဟုတ်ပါဘူးဒါကတော့သူ့အနေနဲ့ဗိဓာဘာဝတာမင်ညတော့သမတနာအညာတဝကနာသမတနာစာရောဆိုပြီးတော့အနုပရသုတ်တံတီကာမအတိအကျဖွင့်ထားပါတယ်ဗိဓာချင်းတူလို့တာမန်ပေါ့ဆိုခြုံကုန်ရှုတာပဲဘယ်ယောက်ျားရဲ့နန္တရား ဘယ်မျိုးသမီးရဲ့အနန္တရားစသဖြင့်ဒီလိုခွဲခြားလို့မရအောင်ဘာဖြစ်လို့လဲအားလုံးကအမှုန်နေဖြစ်သွားပြီအမှုန်နေဖြစ်သွားတဲ့အခါမှာဒီမှာစက္ကုအကျင့်နဲ့ဘဝင်မနောအကျင့်နှစ်ခုပုဒ္ဒသိသိပြီးတော့အယောင်ကိုလှမ်းအာယုံယူပြီးတော့စက္ကုထောရဝိသိစိတ်ရှုသလိုအပြင်မှာလည်းကိုတွေ့တဲ့စက္ကုအကျင့်တက်နဲ့ကိုတွေ့တဲ့ဘဝင်မနောအကျင့်တက်နှစ်ခုပုဒ္ဒသိသိပြီးဒီအယောင်ကသူတို့အကျင့်တက်နှစ်ခုကိုရိုက်ခဲလိုက်တဲ့အခါဖြစ်ပေါ်တဲ့နန္တရားကိုလှမ်းရှုတာပဲအဲ့ဒါဘုရုရဲ့နန္တရားလည်းဒါမေးစရာမလိုတော့ဒါသာဝကတို့ရဲ့အရာမဟုတ်နော်အဲ့ဒါကြောင့်ဒီနေရာမှာ အလင်းရောင်တွေကသိအားကောင်းလာတယ်ခုလိုဝိပဿနာအကြောင်းနဲ့အကျိုးဆက်ဆက်ပြီးရှုလိုက်တဲ့ကအလင်းရောင်တွေအားကောင်းရင်အဲ့ဒီအချိန်ခါမှာဘာလုပ်ရသလဲယောဂီပုဂ္ဂိုလ်တချို့ကတော့နည်းနည်းဒီအလင်းရောင်တွေသိအားကောင်းတဲ့အတွက်သဘောကျတယ်သာရတယ်အဲ့ဒီတာယာမှုတွေကိုဖြစ်ခဲ့ရင်တော့အန္တရာယ်ပဲတာယာမှုမဖြစ်ရင်ဘာမှမဖြစ်ပါဘူးเนาะအလင်းရောင်ဆိုတာကိုကနားလေတယ်နားလည်ရင်တော့ဒီအလင်းရောင်ပေါ်မှာတွေ့တာမှုမဖြစ်အောင်ဘာလုပ်ရသလဲဆိုတော့အဲ့ဒီအလင်းမှာတည်ရှိနေတဲ့ ဓာလေးပါးကိုလှမ်းရှုရတယ်ဓာလေးပါးကိုလှမ်းသိမ်းစီရတယ်ညာနဲ့ပန်းချယူရတယ်ယူလိုက်တဲ့အခါမှာအလင်းရောင်ဆိုတာလည်းကလခရိရဲ့အမှုမဲဆိုတာသဘောပေါက်တယ်ဒါအခုနေမှာဒီနေရာမှာအမှုရှိတယ်ဆိုတာသဘောပေါက်ခြင်းမပေါက်ညာကတိတ်ထက်လာပြီဆိုရင်အဲ့ဒါလှမ်းကြည့်လိုက်အလုံးကအမှုလေးတွေဖြစ်နေတယ်အမှုလေးတွေဖြစ်တော့အဲ့ဒီအမှုလေးကိုထပ်ခွဲလိုက်ရင် သဘောတရားကလတ်တစ်ခုတစ်ခုမှာသဘောတရား၈ခုပဲနော်အဲ၈ခုကိုဉာဏ်နဲ့ပိုင်းခြားယူပြီးတော့သူ့ကိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့၃တန်တင်ပြီးတော့ဆက်ပြီးဝိပဿနာရှုရရှုလိုက်ရင်ဒီအလင်းရောင်ပုံမှာတွေ့တာမှုမဖြစ်တော့ဘူးအလားတူပဲဩဘာဒပီတိအဲ့ဒီအချိန်ကမှပီတိတွေသိအားကောင်းတတ်တယ်ပတ္တိစိတ်စရတိရဲ့ငြိမ်းအမှုတွေကလည်းသိအားကောင်းတယ်ဝိပဿနာပတ္တိဝိပဿနာရဲ့ငြိမ်းအမှုသူတို့ပြောတာဘာလဲဟိုတနေ့ကမေးနေတာ peaceful ဟာ ငြိမ်းအေးမှုကသိအကောင်းနေတယ်အကောင်းတဲ့အတွက်တချို့ကဒါမဲ့ပဲဖို့ပဲလို့ဒီလိုထင်တယ်ပီတိအသိကောင်းနေတဲ့အတွက်ဒီပီတိဟာမညံဖုန်ညာနဲ့ရှင်နေတဲ့ပီတိဖြစ်လိမ့်မယ်စသဖြင့်ဒီလိုထင်တာပဲနော်ဘာလို့ပီတိဩဘာတော်ပီတိဘာတိအတိမောက္ခဆုံးဖြတ်ချက်ကခိုင်ခိုင်မြဲမြဲအဲ့ဒီမှာဖြစ်နေတယ်အတိမောက္ခကနော်ဘဂဟဝရိယဟင် ဝရိယကလည်းစိတ်စတိတ်ကြီးကိုချိပင်ထားတဲ့ဝရိယကဒီအာယုံကနေဘယ်တော့မှပြန်ရှော့မကြလောက်အောင်ဖြစ်နေတယ်သိခိုင်မြဲနေတယ်နော်ဒုက္ခချမ်းသာနေတဲ့ဝိပဿနာဒုက္ခလည်းသိအကောင်းတယ်နော်ကာမဒုက္ခကာမဂုဏ်နဲ့ပတ်သက်တဲ့ဒုက္ခတဲ့ဇာနာဒုက္ခကပိုပြီးအကောင်းတယ်ဇာနာဒုက္ခတဲ့ပိုပြီးတော့ဝိပဿနာဒုက္ခကပိုပြီးအဆင်မြင့်တယ်နော်ဝိပဿနာဒုက္ခတဲ့ မချမ်းသာဖို့ချမ်းသာနိဗ္ဗာန်ချမ်းသာဒီချမ်းသာဒုက္ခကပို့ပြီးအဆင့်အမြင့်ဆုံးပဲတဆင့်ပြီးတဆင့်သူကသွားတာပဲနော်အဲ့ဒီကနေပြီးတော့ဒီဒုက္ခဒုက္ခညာဏဥပဌာဏနော်ညာဏဝိပဿနာညာဏတွေကလည်းမိုးကြိုးဆက်ကဲ့သို့သိထက်တပါးရှုလိုက်ရှုလိုက်ထက်ခနဲ့ထက်ခနဲ့နဲ့သိပြီးတော့ရှုလို့ကောင်းနေတယ်နော်ဥပဌာဏတတိတတိကလည်းအာယုန်ဒီမှာကတ်နေတယ်နော်အာယုန်ဒီကိုထင်ရှားအောင်ကိုသူကပြုပြင်ပေးနေတယ် ပြည့်ဝနေမေးနေရတဲ့အတွက်ဉာဏ်ကလည်းသိထက်နေတော့ရှုကျင်လဲရှုလို့ရနေတယ်ဥပက္ခတတ္ထမစ္ဆတတ္တစရိတိပဲဒီဥပက္ခကဥပက္ခဝေဒနာမဟုတ်ပါဘူးတတ္ထမစ္ဆတတ္တစရိတိဆိုတာကအဲ့ဒီမှာဒီစိတ်စရိတိတွေအပေါ်မှာသူတို့ရဲ့အနိစ္စချက်ဒုက္ခချက်အနတ္တချက်တွေကိုကွက်ကွက်ကွင်းကွင်းရှင်းရှင်းလင်းလင်းမြင်နေတဲ့အခါမှာဒီတဏ္ဍမစ္ဆန္ဒက လစ်လစ်ရှုနိုင်တယ်သူတို့ရဲ့အပြစ်တွေကိုလစ်လစ်ရှုနိုင်ကြောက်ကြမှုတောင့်တမှုမရှိဘဲနဲ့အညီမျှစိတ်ကိုအလဲကောင်းမထားနိုင်တဲ့စွမ်းအင်တွေသိကောင်းလာတယ်အဲ့ဒီတရားတွေနဲ့ပတ်သက်လို့ငါမဲ့ဆိုင်ပြီးဖိုးဆိုင်ပြီးလို့ယူမသူကဥပကိလေသာဖြစ်ပါတယ်ဒါကတော့ဖြစ်မြဲဓမ္မတာပဲသူတို့ကလည်းနားလည်တယ်သူတို့ကလည်းဒါမဉ္ဇဉ်ဖွညာရဲ့အစိမ့်ပိုင်းဖြစ်တဲ့စိတ်စိတ်တွေမဟုတ်သေးဘူးလို့နားလည်ခဲ့ရင်ဘာမှမဖြစ်ပါဘူးသို့တော့ တချို့ယောဂီတွေကြတော့ဘာဖြစ်တတ်တယ်ခုလိုတေချာရှုကောင်းနေပြီဆိုရင်ရှုနေတာကကိုရှင်းတတ်တယ်မိမိဝိပဿနာအပေါ်မှာပြန်ပြီးတော့တွေ့တာမှုလေးကနည်းနည်းပြန်ဖြစ်လာတယ်အဲဒီခါမှာတွေ့တာမှုကင်းတော့အောင်ဘာလို့ရလဲဆိုတော့အဲ့ဒီဝိပဿနာဇုံဝိထိကိုစိတ်စကတိခြင်းကိုမန္တရတော်ဆန်းဇောခုနှစ်ခြင်းအဲ့ဇောထဲမှာရေပုံရအဖြစ်အဲ့ချိန်ကမှ34လုံးရှိနေတယ်အဲ့ဒီ34လုံးထဲမှာခုနကပြောခဲ့တဲ့စိတ်စကတိစိတ်တိတ်တွေအကုန်ပါနေတယ် အဲ့ဒီဝိပဿနာဇောဝိထိကိုပဲပြန်ပြီးအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တင်ပြီးတော့တွင်တွင်ကြီးဝိပဿနာရှုလိုက်မယ်ဆိုရင်ဒီဝိပဿနာဉာဏ်ပေါ်မှာတာယာနှစ်သက်နေတဲ့တွေ့တာမှုတွေအကုန်လုံးပြတ်ကျသွားပါတယ်နော်အဲ့ဒီလိုရှုဖို့ဒါရောက်လာတဲ့ဒီအပိုင်းဖြစ်ပါတယ်နော်ကဲဒီညတော့ဒီလောက်နဲ့ရပ်ပြီးတော့မေးခြင်းနဲ့မေခွန်ဘုန်းကြီးတို့မေးပါဘယ်လိုမေးမေးရတယ်သူများတွေတော့မေးတာကျတော့ဘုန်းကြီးရှင်းလွန်းလို့ နည်းနည်းကိုကိုဗမာတွေကဒီလောက်တော့ဘာမှမသိသေးဘူးလားဆိုပြီးပြောတော့ဟောရှက်ဖို့ကောင်းတယ်ကဲကဲမေးကြတာမေးကြတော့နော် အဲ့ဒီဥစ္စာကတော့ဘုန်းကြီးတို့စံပေမှာရှ िख ိုးတာနဲ့ဘုန်းကြီးတို့ဗမာတွေရှ िख ိုးတာအနည်းနည်းလေးကွာခြားနေတယ်ဒါပေမဲ့လို့ခုမဟာယာနတွေကြတော့အဲ့စံပေနဲ့ညီတယ်သူတို့ရှ िख ိုးတာလေနောက်ဒီဟိုမှာရှ िख ိုးတာလည်းတော်တော်လေးညီတယ်ဆိုတော့ဆိုလိုတဲ့အဓိပ္ပာယ်က ဘုရားရှင်လက်ထက်တော်ကဘုရားထံကိုတရားလာနာကြတယ်မိကွန်းလေးတွေမိကြတယ်မိပြီးရင်ဘာလုပ်လဲအလုံးမှတ်တရလိုက်တယ်မတ်တရပြီးတဲ့ခါကျတော့မှအဲ့ဒီထီချင်းခါမနဲ့တခါထိုင်ပြီးရှ िख ိုးတယ်ရှ िख ိုးပြီးရင်တခါတခါထပ်ပြီးမတ်တရရတယ်မတ်တရပြီးရင်တခါထီချင်းခါမနဲ့ပြန်ပြီးရှ िख ိုးတယ်အဲ့ဒီပုံစံပဲအဲ့ဒီတော့အဲ့ဒီလိုရှ िख ိုးတဲ့အပိတ်မှလည်းရေပုံရစီကံကတော့ဘုရားရှင်လက်ထက်ကပြောတာနော်ဘုန်းကြီးကဖြစ်စဉ်လို့ပြောတာမဟုတ်ဘူး ခြေတော်ကိုသွားပြီးဥတိုက်တယ်ခုကတော့ခြေတော်ဥတိုက်ရင်လည်းပြဿနာတွေကတော်တော်ရှုပ်တော့ဝင်းကြီးကြောင့်အရာနောက်ဆရာတော်ကြီးတွေကများသောအဖြစ်တော့ခဝေးရပဲခုလို့ခြေတော်ကိုမှန်းဆပြီးဥတိုက်တဲ့စနစ်ကိုသင်ပေးပါတယ်ဒါကတော့စာမလာတဲ့စနစ်ပဲဘုန်းကြီးတို့ဒီမြန်မာတွေမှာရှိခိုးတာကတော့အဲ့မတ္တရထမရှိဖြစ်နေတဲ့ဒီမတ္တရပြီးမှပြန်အဲ့ထီချင်းငါးပါးနဲ့ရှိခိုးတာမျိုးမဖြစ်ဖြစ်နေအဲ့တော့ဒီထီချင်းငါးပါးလည်းအယူဆလေးတွေကလည်းနည်းနည်းလေး တမျိုးတမျိုးတော့ရှိတတ်ပါတယ်ဒါပေမဲ့ခြေလက်နှစ်ဖုံးတရောင်တုံးဆိုပြီးတော့ဒီလိုစရုပ်ကြီးတွေသင်ထားတယ်လက်နှစ်ဖက်ကတရောင်နှစ်ဖက်ကနှစ်ဖူးရဒူးရနော်အဲ့ဒီခြေခြေတော့ကခြေတော့ကလည်းကျန်းထီရမယ်လက်နှစ်ဖက်ကလည်းကျန်းထီရမယ်နော်ဒရောင်စိတ်ကနှစ်ဖက်ကလည်းကြမ်းထီရမယ်ဒူးကလည်းကြမ်းထီရမယ်နှစ်ဖူးကလည်းကြမ်းထီရမယ်ဟုတ်တယ်မလားတင်ပါဘုံဘုံအဲခြေတော့ကိုသွားထီရမယ် အဲ့ဒီလိုရှိခိုးကြရင်တော့ဒါထီချင်း၅ပါးဆိုပြီးတော့ပြောပါတယ်ဒါကတော့အလွန်ယိုသေးတယ်ဆိုတော့အပြုတ်အမူစိတ်ဓာတ်ကိုပြောတာပါသို့တော့ရှစ်တော်ခိုးပါရဲ့စိတ်ကအေးရောက်နေအဖိုးရှင်ရောက်နေတယ်အဖိုးရှင်ရောက်နေတယ်သားတွေရှင်ရောက်နေတယ်သမီးတွေရှင်ရောက်နေတယ်အခါခက်မြန်မြန်ရှိခိုးဆိုပြီးတော့ထားတာမျိုးကြတော့တိတ်မထူလာပါဘူးနော်စိတ်ကယိုသေးမှုအပေါ်မှာတော့မူတည်ပါတယ် ပြောပါတယ်ဗျဆိုရင်ကိုမျိုးဆိုတာဘာလဲမသိဘူးကလေးအဲ့ဒီယုတ်ကမထန်ဇေယကိုကြည့်နော်ဇေယမှာဘုန်းကြီးရေးထားပါတယ်ကိုမျိုးကတော့ဇီဝိတနောကကလတချို့ယုတ်ကလဒီမှာဇီဝိတအထိကိုမျိုးရှိတယ်အဲ့ဒါကတော့ဇီဝိတနောကကလဒီကအစံခြေတဲ့ယုတ်ကလတွေနော်ကိုတဲ့ယုတ်ကလနာတဲ့ယုတ်ကလဟုတ်တယ်မလားအဲ့ဒီလိုယုတ်ကလတွေမှာကတော့ကိုမျိုးရှိတယ်တချို့နော် ဆယ်မျိုးဆိုတာကတော့ဒီစက်ခုအကြီးတို့နာကြီးတို့နှခေါင်းကြီးရှာကြီးကိုကြီးဆက်တဲ့ဒီလိုအကြီးတဲ့ဒီပါရဘောယုတ်ပါရဟရိယယုတ်ပါရအဲ့ဒီယုတ်ကရတိမှာဆယ်မျိုးစီရှိအဲ့ဒါကြောင့်ဟိုဇာလိယုတ်ကမထံပိုင်ဇာကိုကြည့်လိုက်ရင်9မျိုး10မျိုး10မျိုး9မျိုး10မျိုးဆိုတာသဘောပေါက်ပါတယ်နော်ရှင်းပြစိတ်ကိုရှုတဲ့အခါမှာပထမစိတ်ကိုဒုတိယစိတ်ကရှုတယ်ဒုတိယစိတ်ကိုတတိယစိတ်ကရှုတည်တယ်လို့ရှင်ပြမိတ်သွားပါတယ်ဗျာ အဲ့ဒီစိတ်ပထမစိတ်ဆိုတာစိတ်ကိုရှုနေတဲ့အချိန်မှာစိတ်ကိုစိတ်လိုပဲသိရလားဒါမှမဟုတ်အကြောင်းအရာတစ်ခုအနေနဲ့ရောသိလားဗျာဥမာတွေးနေတဲ့စိတ်ဆိုတဲ့အကြောင်းအရာလားခွဲလိုက်ပြီးတော့အဲ့ဒီစိတ်ကလောဘအဲ့လောဘကိုပြန်သိနေတဲ့ဝိပဿနာစိတ်အဲပြန်ပြီးတော့ခွဲပြီးတော့ဟိုပထမစိတ်ဒုတိယစိတ်တတိယစိတ် စရုပ်ရာစိတ်ပင်စမစိတ်လို့ပြောရပါဗျာပြီးတော့တိတ်မရှင်းလို့ပါဗျာအိမ်မလေးစကလေးပြန်ဖတ်ကြည့်ပါနော်အိမ်ရောအိမ်ပြန်ဖတ်ရင်တော့သဘောပေါက်ပါတယ်ရှေ့စိတ်နောက်စိတ်ဆိုတော့ခုဒီမှာပထမဆုံးစိတ်နော်ပထမဝိပဿနာမနောဒရိကဇောဝိတိတစ်ခုလုံးကိုရှေ့စိတ်ဆိုပြီးဒီလိုပြောလိုက်တာပဲနော်အဲ့ဒီပထမဝိပဿနာမနောဒရိကဝိပဿနာဇောဝိတိရဲ့စိတ်ကယုတ်တရားပဲအရှုခံအာယုံကယုတ်ကိုအာယုံယူပြီးတော့ဝိပဿနာမနောဓာရီကဇောယုတ်တရားကိုသူကအနိစ္စလို့ရှုတယ်အနိစ္စလို့သိတဲ့ဝိပဿနာမနောဓာရီကဇောဝိတိစိတ်ဖြစ်တယ် အဲ့ဒီဝိပဿနာမနောဓာရီကဇောဝိထိကိုနောက်ဝိပဿနာမနောဓာရီကဇောဝိထိနဲ့ပြန်ရှုတယ်တစ်လုံးနဲ့မဟုတ်ပါဘူးဝိထိတစ်ခုလုံးပဲအဲ့ဒီတစ်ခုဝိထိတစ်ခုထဲမှာစိတ်တင်မဟုတ်ဘူးစိတ်စိတ်တွေအကုန်လုံးပါတယ်မနောဓာရီဝဇမ12လုံးဇောမ34လုံးစသည်ဖြင့်ဒီလိုပါပါတယ်နော်အဲ့ဒီနန္တရားတွေကရှင်းနန္တရားကိုပြန်ရှုတယ်ပြီးတော့ပထမဇောဝိထိကိုဒုတိယဇောဝိထိကရှုတယ်ဒုတိယဇောဝိထိကိုတတိယဇောဝိထိကပြန်ရှုတော့ဒါအရှုကအာယုံကအဲ့ဒီမှာနန္တရားတွေဖြစ်သွားတယ်ခေါင်းသောစာယူတော့ကတော့ယုတ်တရားပဲ အဲ့တော့ယုံတရားတွေကိုအနိစ္စလို့ရှုတယ်အဲ့ရှုတဲ့ဝိပဿနာအနိစ္စလို့သိနေတဲ့ဝိပဿနာဇောဝိတိကိုနောက်ဝိတိနဲ့ပြန်ရှုတာပဲဒါကဒီဘိုင်းမှာနော်ခုနကကလေးလောဘပြောတာကတော့အဲ့ဒါကတော့ဒီလိုကလေးမှာရွှေကောင်းကောင်းလေးရှိတယ်စိန်ကောင်းကောင်းရှိတယ်အဲ့ဒါတမာရီနဲ့စဉ်စဉ်ထူထောင်ပြီးရုပ်တည်ရှုရတယ်ရှုပြီးတဲ့အခါမှာအဲ့ဒီစိန်လေးကိုလှမ်းပြီးအာယုံယူဘွေမနောကြီးကိုသိကြည့်ပြီးစိန်လေးကိုလှမ်းအာယုံယူလိုက်ငါစိန်ပဲငါရွှေပဲဆိုပြီးတော့ဒီရွှေအာယုံ ဒီမှာလာထင်တယ်ဘုံမနောကြီးမှာဒီစိတ်အာယုံကဒီဝင်မနောကြီးမှာလာထင်တယ်အဲ့ဒီခါမှာကိုကဒီရွှေကိုတာရတဲ့ငါရွှေပဲဆိုပြီးတော့ဒီလိုတာရတဲ့စိတ်ကလေးဖြစ်ခဲ့အဲ့ဒီမှာလောဘဇောပေါ်လာတယ်အဲ့ဒီလောဘဇောကိုဒီဘက်ကဝိပဿနာဇောကပြန်ရှုတာပဲအဲ့တော့လောဘဇောကလည်းဒီနေရာမှာတော့မနောရဝဇံတစ်ချိန်ဇောခုနှစ်ချိန်ဖြစ်ပါတယ်မနောရဝဇံမှာဆက်စရိတ်ကစနေလုံးဇောဇောရိတ်မှာတစ်ခုတစ်ခုမှာအလုံး20စီးလောက်ရှိတတ်ပါတယ်နော်တခါတလေ22အထိရှိတတ်ပါတယ် အဲ့လို19 20 21 22အဲ့လိုရှိတတ်ပါတယ်ဒါလည်းရှိတဲ့အတိုင်းပဲအဲ့ဒီဇောကိုဒီကဝိပဿနာဇောကပြန်ပြီးတော့လှမ်းမြင်အောင်ကြည့်ရတာအဲ့ဒီလိုပါနော်ပထမစိတ်ဖြစ်ပြီးတော့ဝိပဿနာစိတ်ဘာလို့ရှင်းစိတ်ရှင်းစိတ်လို့ပြောခြင်းလဲပြောပေါ့နော်ရှင်းစိတ်ဒီတော့ခေါင်းဆောင်ကဒီလောဘကဘာကိုအာယုံပြုတ်ပြီးဖြစ်တယ်လေခုနကအာယုံတစ်ခုကသူ့မှာရှိတယ် သားကိုအာယုံပြုတယ်သမီးကိုအာယုံပြုတယ်အဖိုးကြီးအာယုံပြုတယ်အဖွားကြီးအာယုံပြုတယ်ဟုတ်တယ်မလားသူအာယုံတစ်ခုခုရှိတယ်အခုကရွှေကိုအာယုံပြုတယ်ရွှေဒီအာယုံကဒီမှာလာပေါ်တယ်အဖိုးကြီးကိုအာယုံပြုအဖိုးကြီးလမ်းကြည့်လိုက်အဖိုးကြီးပုံလေးကဒီထက်မှလာပေါ်နေတယ်အဲ့ဒါဓာတ်ပုံဆောင်ဖို့မလိုဘူးကလေးဘဝမနောจิตာချွတ်တယ်ဘယ်ကမှမဆိုကိုအဖိုးကြီးလမ်းကြည့်လိုက်ဒီမှာအဖိုးကြီးကပေါ်နေဟုတ်တယ်မလားကိုသားလှမ်းရှုလိုက်ဒီမှာသားပေါ်နေသမီးလှမ်းရှုလိုက်သမီးကဒီမှာပေါ်နေတယ်ကိုကကိုကရှုကျင်တဲ့အာယုံတွေဒီမှာပေါ်တယ်အဲ့မှာကြည့်လို့ရတယ် အဲ့ဒီစိတ်ကိုနောက်ကစိတ်ကပြန်ရှုတာပဲဒါပဲနဲ့နောက်စိတ်ရှေ့စိတ်လို့တော့ပြောရတယ်ရှေ့လောဘဇောဝိသိအဲ့ဒီဝိသိစိတ်စေတသိက်တွေကိုနောက်ဝိပဿနာဇောဝိသိစိတ်စေတသိက်တွေကပြန်မြင်အောင်ကြည့်တာရှုတာရှင်ဗျာမိဘများဟာတခါတရံသားသမီးတွေပေါ်မှာဒေါရာနဲ့ အဲ့လိုကြိမ်တွဲမိတဲ့အခါမျိုးမှာတကယ်ထိနေတာလို့နောက်ပြီးစိတ်ပြေတဲ့အခါကျရင်ခွင်းလို့တဲ့တဘောနဲ့ခွင်းလို့ပါတယ်ဆိုရင်ရောဒီသားသမီးတွေကအပြစ်ကပြေပြောက်ပါလားဗျာဘလူးကကြိမ်တာလဲမိဘတခါတရံမိဘတွေကဒေါသအလျောက်ပေါ့ အဲ့ဒီခြေနဲ့အလုပ်တွေကမလောက်ထွက်ကောင်းတာနော်ဒီဥစ္စာသူကဝိဘက်ကလိုက်တတ်တယ်လိုက်တတ်တယ်ဆိုတာဘုန်းကြီးထုံးလေးကဏ္ဍမုံဒဒေဝီဆိုတာလေးဟုတ်ဝိမာနပေတဝတ္ထုမှာလာတယ်နော်ဟိုပြဒနာကဘာဖြစ်လာလဲဆိုတော့ငမူးတွေဆိုကြပါစို့နော်ငမူးတွေကအချင်းချင်းလောင်းကစားလုပ်ကြတယ်ဒီမျိုးသမီးတွေကတိလတိတ်စင်ကြယ်တဲ့အမျိုးသမီးတအုပ်ရှိတယ် ဒီလည်းနှိမ့်စင်ခြင်းတွေအမျိုးသမီးတို့သူတို့ဒီငမိုးကလည်းဒီအမျိုးသမီးရဲ့ယောက်ျားနဲ့မိတ်ဆွေပါဒီတော့သီလသိစင်ကြံနေတဲ့ဒီမျိုးသမီးတွေဒီလိုလဲနာမည်ကြီးတယ်တော်လဲထော်ကြတယ်တရားလဲတကယ်လက်တွေ့ရှုနေတဲ့ပုံကိုယ်တွေဖြစ်တယ်ဒါပေမဲ့လို့အဲ့ဒီကငမူးတကောင်ကသူကဖောက်ပြီးငါဒီမျိုးသမီးကိုမင်းငါရအောင်ဖြစ်စီမယ်လောင်းလောင်းမလားလောင်းညစ်စားချင်းလောက်ကြတယ်အကယ်လောက်ကလောင်းညံဆိုတော့အဲ့ဒီကောင်က နဘိန်တွေ့လိုက်တွေ့တယ်ဆိုတော့အဲ့နဘိန်ဆိုတာဘုန်းကြီးဘယ်လိုမှတော့မသိဘူးဒီခါကြီးတော့သိချင်းသိပါတယ်ဒီအမျိုးသမီးကိုမရရအောင်လိုက်ပြီးခြူတာလှက်ပတ်ပြီးဒီလိုပဲခြူနေတော့နောက်တော့အမျိုးသမီးကလည်းခက်ထားကစိတ်မခံဘူးနဲ့တူပါတယ်ပါသွားမိတယ်ပါသွားမိတဲ့ဒီသတင်းကငမူးတွေကအငြိမ်မနေဘူးလောင်းချင်းစားချင်းလောက်ထားတဲ့သတင်းဖြစ်နေတဲ့ခါကျတော့သတင်းကပြန်ရောအမျိုးသားလောက်တဲ့လူကကြားရောကြားတော့မေးတယ်နေဒီလိုဒီလိုဖြစ်တယ်ဆိုတော့ဟုတ်သလား စစ်ဆေးတာပေါ့လေမဟုတ်ပါဘူးဟိုကလည်းပြန်လိန်ရတော့တာပေါ့လေဒါမလိန်လို့လည်းမဖြစ်တော့ဘူးမဟုတ်ပါဘူးဆိုတော့သူကဘာကြိမ်လဲဆိုတော့ဟောဒီမှာတကယ်သူသာလွန်ကျူးကြတာမှန်ခဲ့ဟောအိမ်ကအိမ်မှာမွေးထားတဲ့ခွေးရလည်းရှိတော့ခွေးလည်းညှို့ထုတ်ဒီခွေးကြီးကနေပြီးတော့အမြဲတမ်းကြိုက်စားဖျက်ကြိုက်စားနေတဲ့ဆင်းရဲကိုခံရပါစေဆိုပြီးတော့သူကကြိမ်တာကြိမ်တာအဲ့ဒီကြိမ်နဲ့ပြဿနာကတော်တော်ဆိုးသွားတယ် ဆိုလိုက်တဲ့အချိန်ခါကျတော့ဒီပြဿနာဘာပေါ်လာလဲဆိုတော့ဒီကဏ္ဍကာလမှာအဲ့ဒီအာယုံကလာထင်တာပဲလာထင်တဲ့အခါကျတော့ဒီကဏ္ဍကာလမှာသူကစိတ်ကအားပြော့နေတော့အားကိုဒိတ်တဲ့ကံကိုလည်းတေချာထူထောင်ထားတာမဟုတ်တော့ဒီအာယုံလာပေါ်တဲ့အချိန်ခါကျတော့အဲ့ဒါဘာဖြစ်လာလဲအဲ့ဒီအာယုံကိုပဲဆုပ်ကိုင်းနေတော့ပြုံးနေတဲ့ဘဝကကွယ်လွန်သွားတယ်ဒါပြင်လည်းတစ်ဖက်ကကောင်းမှုကုသိုလ်တွေကလည်းသိပ်ပြုခဲ့တယ်ပြုခဲ့တော့ဒီလိုပုဂ္ဂိုလ်တွေကတော့ ဘုန်းကြီးတို့ဇာကတော့ဝေမာနိကပိဋ္ဌလို့ခေါ်ပါတယ်နတ်စည်းစိမ်ကဲ့သို့သူကဘုံပိမှန်နေနဲ့ကြံ့ကြံ့နဲ့နေရတယ်ဒါပြင်အိမ်ကျင်းဆိုခဲ့တဲ့အကုသိုလ်ကံကြောင့်ညအခါမှာသူတို့ဘုံပိမှန်ဖိနှံမှာကံကြီးတစ်ခုရှိတယ်အဲ့ဒီရေကန်ကြီးတွေကိုသူကမဆင်းမဲ့မဆင်းရမနေနိုင်ဘူးအဲ့ဒီမှာခွေးတွေကစောင့်ပြီးတော့ခွေးတွေကသူ့ကိုအယိုးပဲကြံအောင်ကြိုက်ထားပဲတင်ကြလို့ကြိုက်ပြီးပြီမနေ့ကျတော့သူကမသေးဘူးပြန်ရှင်းလာပြန်တယ်ပြန်ရှင်းလိုက်ဘုံပိမှန်နဲ့နေရပြန်တယ်အဲ့ဒီပုံစံမျိုးဖြစ်တတ်တယ်ဒါကြောင့်ကျင်းဆိုတဲ့အလေဓာရီကမကောင်းဘူး ဒါပြင်းလည်းလို့ဒီဒုက္ခကအမြဲတမ်းဖြစ်မလားဒီလိုတော့မဟုတ်ပါဘူးเนาะဘုန်းကြီးဆိုလိုတဲ့အဓိပ္ပာယ်ကသောတာမဖြစ်အောင်လုပ်နိုင်ရင်တော့အဲ့ဒီဒုက္ခတွေလွတ်သွားပါတယ်ဒါကြောင့်ဒီကမကြီးတွေကုလဝစီကံဆိုတာကတော့သာသမီနဲ့မိဘနည်းနည်းဖြစ်မိတတ်ပါတယ်เนาะအဲ့လိုဖြစ်ခင်မိမယ်ဆိုရင်လေဒီကံကြီးပြောက်အောင်ကဘာလုပ်ရမလဲနောက်ထပ်လွန်ကျူးတဲ့ဒါကတစ်ချက်အာဂုဒိတ်တဲ့အခုလိုသမထဝိပဿနာဘာဝနာတွေကိုစဉ်းစားကြအထုတ်လို့အကြိမ်များသောတာပတိမညာဖွညာရောက်ခဲ့မယ်ဆိုရင် မိမိကလည်းဒီသမထကိုအခြေခံပြီးတော့ဝိပဿနာကိုကုခဲ့တဲ့ပုဂ္ဂိုလ်ဖြစ်လို့ဒီဇန်သမာဓိကိုတည်တည်တရားခိုင်အောင်ထူထောင်နိုင်ခဲ့ရင်ဒီမှာကြီးပြမပြေတန်းရောက်သွားမယ်။ဒေတာနဲ့ပြမပြေရောက်ရင်နောက်ထပ်ဒီဒုက္ခမျိုးတွေဘယ်တော့မှမတွေ့ရတော့ဘူး။ကိုကျင်းတဲ့ဒုက္ခမျိုးဘယ်တော့မှမတွေ့နိုင်ပါဘူးနော်။ကောင်းမှုလုံးယုံနဲ့အဲအကုဒိတ်တဲ့ကံကံကဒီဌာနကလည်းကောင်းကျိုးပေးမယ်ဆိုရင်တော့သူကအကုဒိတ်ပါတယ်။တော်တော်မသေးချဘူး။ ကိန်းကျင်းတွေပေးမလားဒါမပြောနိုင်ဘူးသီလကလည်းကျင်းတွေပေးမလားဒါအတိအကျတော့မပြောနိုင်ဘူးကျင်းသေးတာကတော့အခုလိုသမထကိုအားထုတ်လိုက်တယ်ဇန်သမာဓိတွေရတယ်ဒီမေတ္တာဇန်တို့လို့ပေါ့လေဇန်သမာဓိတခုခုခိုင်အောင်သေသည့်တိုင်အောင်ဆုံးကင်နိုင်ရင်တော့အကျိုးပေးမှသိကြတယ်သူကဂရုကံဖြစ်နေတယ်သို့တော့သေသည့်တိုင်အောင်မဆုံးကင်နိုင်ဘူးဇန်ကလျှော့သွားတယ်ဒါလည်းအမကူပါဘူးသို့တော့ဝိပဿနာနယ်တဲ့ရောက်လို့ အကယ်၍မြတ်ယုံနာကိုဟုတ်တိုင်းမှန်စွာသိတယ်အကြောင်းတရားတွေကိုဟုတ်တိုင်းမှန်စွာသိတယ်ဆိုရင်အကြောင်းကြားတွေကိုတော့ဒီယုံနာတွေအနိစ္စသဘောဒုက္ခသဘောအနတ္တသဘောလည်းအထိုက်လျောက်သိနေတယ်ဆိုရင်ဒါကတော့သိချသွားပြီလတ္တသာသောလတ္တပတိထောနိယတဂတိကောသာသနာတော်မှာတတ္တရာရပြီထောက်ရတရားရပြီနိယတဂတိကကောင်းရန်သူဂတိဆိုတဲ့လာယဂတိလည်းမြဲပြီသုလသောတပန်တော်သုလသောတပန်လည်းဖြစ်ပါပြီဆိုပြီးတော့အထက်ကရာများကတော့ဒီလောက်ထိပြောထားပါတယ်တော်တော် ဘုန်းကြီးကြိုက်ကတော့မညံဘုံညာရတဲ့အထိအ ਨੇ ဆုံးသောတပန်လောက်ပြင်အောင်ကြိုးစားရင်တော့ဘာမှချွန့်ချက်မရှိပါဘူးနော်ကြိုးစားကြိုးစားနောက်တစ်ခုကရေခံရတာတို့ဝေခံရတာတို့ကြတော့ဘယ်လိုပါလဲအဲ့ဒါပေါ့အဲ့ဒါဒီလဲသူကမညံဘုံညာရလို့လူပြည်ကိုတစ်ဖက်ပြန်လာခဲ့မယ်ဆိုရင်တော့ပြန်လာတယ်လည်းရှိပါတယ်နော်သောတပန်ဖြစ်ပြီးတော့သောတပန်ဖြစ်တဲ့လူပြည်ပြန်လာတာတွေလည်းရှိတယ်ပြန်လာရင်တော့အဲ့အကုသိုလ်ကံကမကုံသိရင်တော့ရှင်မမောကလန်တို့လို့ နည်းနည်းလေးဝုတ်ကတော့ခံရတတ်ပါတယ်နော်အဲဒီတော့အဲဒီလိုမခံကျင်ဘူးဆိုရင်တော့ဘုန်းကြီးအကြိုက်ကတော့ပြမပြီပဲကြိုက်တယ်ပြမပြီမှာအဲ့ဒီလိုရံမျိုး၅ပါးဆိုတာလည်းမရှိတော့ဘူးငါဆိုတာလည်းမရှိသမီးဆိုတာလည်းမရှိအဖိုးကြီးဆိုတာလည်းမရှိအဖွားကြီးဆိုတာလည်းမရှိမကောင်းလားကောင်းတော့မပြဘာဘုန်းကြီးရှင်းဖို့လို့ပြောတယ်အဲ့ဒီတော့အဲ့ဒီလိုမရှိတဲ့အခါကျတော့ဒီလိုဒုက္ခတွေလည်းသိပြီများသောအားဖြင့်မရှိပါဘူးဆင်းရဲဒုက္ခအခုလို့ ဒေါမနတဝေဒနာနဲ့ဆင်းနေတဲ့ဒုက္ခမျိုးတွေသိမရှိပါဘူး။မြမကတိကမြမလို့ရှိပါပါဗျာ။တဏိကုမာရမြမတို့သဟံပတိမြမတို့ကနာမည်ကျော်ဓမ္မကတိကတွေပဲ။တာဝရိန္ဒနတ်ပြည်မှာဆင်းဆင်းပြီးတို့ဉာဏ်ခံတရားဟောပေးကြပါတယ်။မြမမြမတို့အဲ့ဓမ္မယုံရှိမရှိဘုန်းကြီးတော့မသိဘူး။မြမမြမဟောတယ်ဆိုတာကတော့သိမတွေ့ရဘူး။အကြောင်းကတော့မြမတို့ရဲ့ဘုံဘိမှန်ကယူဇနာတရား200စသည်ဖြင့်ဒီလိုတချို့တွေလည်းရှိတယ်။ ယူဒနာ50စသည်ပဲရှိတော့မိုင်းလေးရာနဲ့ချီပြီးရှိတာမိုင်းလေး900လောက်အထိရှိနေတော့တိန်နဲ့တိန်ကမိုင်းလေး900မကကွာနေတာအဲဒီတော့သူ့ရင်အလဲသွားတာကိုယ့်ရင်အလဲသွားတာဒါမျိုးကလည်းမရှိဘူးကိုယ့်ဘုံမိမှဘာပဲကိုတရားလေးကိုအထုတ်ပြီးဇံရတဲ့ပုဂ္ဂိုလ်ကကိုယ်ဆံကိုဝင်စားနေတာပဲဒီဇံဝင်စားတာကသူတို့အတွက်အာဟာရဖြစ်တာပဲဒီပီတိဘက်ကခေါ်တာပေါ့ဒီပီတိလေးကိုဇံပီတိလေးကိုပဲသူကအာဟာရဖြစ်နေမှီဝဲနေတာစောင်းနေရအတွက်ရှာခွေစရာလည်းဘာမှမရှိဘူးစားမှမစားတာ ကင်ရှင်မအတွက်အဲကြောင်းကြမှုလည်းမရှိဘူးအဖိုးကြီးအတွက်ကြောင်းကြရတာလည်းမရှိဘူးသားတွေသမီးတွေအတွက်ကြောင်းကြရတာလည်းမရှိဘူးဘာမှမမရှိတာအဲဒီတော့သူတို့ကတဲ့အင်းနဲ့တင်လက်ပတ်တဲ့အလေးထားလည်းသိရှိဘုံတော့မပေါ်ဘူးဒါပြင်အဲ့ဒီမှာဓမ္မယုံရှိမရှိထားတော့ဘုန်းကြီးမသိဘူးတိုးတော့ဒါဝိနနဲ့ပြင်မာတော့ရှိပါတယ်အဲဒီတော့တဏှိကုဝါရပြင်မာတို့သံမတိပြင်မာတို့ကကြိုးကြကြိုးကြ ဒါဝရိနာနတ်ပြည်ကိုဆင်းဆင်းပြီးတရားဟောပြပါတယ်နော်ဆရာတော်ဗျာအာအာနာပါနကမ္မထာနဲ့ပတ်သက်ပြီးတော့အာနာပါနကမ္မထာရှုတဲ့အခါမှာမိမိကိုယ်ကိုပြန်ပြီးတော့ရှုရတယ်ရှုတဲ့အခါမှာတပည့်တော်မြင်ရတာတော့ခန္ဓာကိုယ်က ဖြစ်ပြနေတာတွေတွေ့ရပါတယ်ခဏကောဆရာတော်ပြောသလိုပဲတစ်ခုပြီးတစ်ခုဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်အမုံမွာဦးနေရပြောသားလိုပဲအာ parish and မာမဒီအဲ့ပြီးတော့အဲ့ဒါအဲ့လိုဖြစ်ပြီးနောက်ပိုင်းမှာအဲ့ဒီအဆင့်ကနေပြီးတော့ဘယ်ကိုဆက်ရှုရလဲဘယ်ထိအောင်ရှုရပါလဲဒါအဲ့ဒါမှဘယ်လိုမှားလဲမှတ်ပြီးတော့သူကဒီလိုတကယ်ကြီး အဲ့ဒီဥစ္စာကတော့အတိတ်ပါရမီပေါ်မူတည်ကြတယ်နော်တချို့ကအာနာပါနရှုလိုက်တာနဲ့အဲ့ဒီအမုံတွေဖြစ်ဖြစ်သွားတယ်အမုံဖြစ်သွားရင်တော့ဇန်ကုလို့မရတော့ဘူးဇန်ကုလို့မရတော့ဇန်လိုချင်တယ်ဆိုရင်ဘာလုပ်ရလဲဆိုတော့ဘုန်းကြီးတို့သင်ပေးတဲ့စနစ်တစ်ခုကတော့နည်းနည်းစိတ်လျှော့လိုက်ရတယ်တိတ်ပြီးတအားစိုက်မကြည့်နဲ့နောက်သွားနှစ်ခုကိုထိမထားနဲ့လေးဆိုတဲ့ပညာကလေးကိုပဲနည်းနည်းအာယုံယူပြီးတော့အသာလေးရှုရတယ်ရှုလို့မှသိအဆင်မပြေဘူးဆိုမျက်လုံးနည်းနည်းဖွင့်လိုက် မျိုးလုံးဖွင့်ပြီးတော့ဒီလေလေးကိုအသာလေးရှုနေရှုနေရကနေပြီးတော့လေလေးပေါ်မှာစိတ်ကငြိမ်သွားပြီးဆိုမှမျိုးလုံးလေးအသာလေးမှိတ်ပြီးဆက်ရှုအဲ့ဒါကောင်းတယ်ဇန်လိုချင်တယ်ဆိုရင်ပေါ့အကိဇန်ကိုမယူတော့ဘူးဆိုရင်တော့ဘုန်းကြီးတို့ဓကမထံသင်ပေးရပါတယ်နော်ဒီရောက်ရောက်မမတွေကဓလိဘတေချာစနစ်တကျရှုတတ်မှသူတို့ကိုဓာတ်ခွဲလို့ရမယ်အဲ့တော့ဓကမထံကိုရှုလိုက်တဲ့အခါမှာဓာလေးပါအာယုံယူပြီးတော့တမာတိထီလုံးနေရင်လည်းဒီရောရောမောမောအတွေ့တာပဲအဲ့ဒီခါမှာသူက တရွတ်တရွတ်တရွတ်မှဒါလီဘာဒါလီဘာဒါလီဘာဒီလိုမြင်အောင်လိုက်ရှုရတာအဲ့လိုမရှုနိုင်ဘူးဆိုရင်တော့အားလုံးကိုခြုံပြီးတဆုပ်တည်းဆုပ်ပြီးတော့ဒါလီဘာဒါလီဘာရှုနေရတယ်အဲ့ဒီရှုလိုက်တဲ့အခါမှာတမာရီကထက်သွားပြီဆိုရင်တော့ဒီကုလုံးကရေခဲတုံးဖန်တုံးမှန်တုံးလို့ကြည်လာပါတယ်နော်အဲ့ဒီအကြည်မှလည်းဒါလီဘာကိုမြင်အောင်ဆက်ပြီးရှုလိုက်လို့အောင်မြင်မှုရရင်တော့ခုနကအမှုန်ဖြစ်နေကြပုဂ္ဂိုလ်ကမကြံခင်ဒီအတုံးရေခဲတုံးဖန်တုံးမှန်တုံးလို့ကြည်နေတာကြီးကလည်းအကုန်လုံးပြိုကွဲသွားတယ်အမှုန်လေးတွေဖြစ်သွားတယ် အမုံဖြစ်ခဲ့ရင်တော့အိမ်မှာတမုံတမုံမှာဓာလေးပါကိုမြင်အောင်ပြန်စရှုပါပါအဲ့ဒီလိုရှုလိုက်မယ်ဆိုရင်တော့ဒါဓကမထမ်းမှာသူကအစာဆုံးအောင်မြင်မှုတစ်ခုရသွားတာပဲရရင်တော့အိမ်မှာဒီတမုံတမုံမှာတရှိတဲ့အစင်းအနတ်ရတာဩဇာစတဲ့ဒီရုပ်ကလေးတွေကိုဆက်ဆက်ဆက်ဆက်ပြီးရှုရပါတယ်နော်အဲရှုပုံနေစနစ်တွေကဒီဆောင်ထဲမှာပါပါတယ်အဲ့ဒီယုတ်ကိုစနစ်တကျ6ဌာနဒွါရ6ပါး42ခုဌာနတွေမှာရှိတဲ့ယုတ်တွေကိုသေချာစနစ်တကျရှုတတ်ပြီးမှနန္တရားတွေကိုပြုံးပြီးသိသိရ ရုပ်တည်နဲ့ရှုပ်ပြီးမှပရိစ္ဆသမုပ္ပါကူရတယ်ပရိစ္ဆသမုပ္ပါရှုပ်ပြီးတော့မှစွန့်ထန်ရင်လည်းလက္ခဏာရတပိစုပ္ပရပရထံအဖြစ်ဒီယုံနံတွေကိုပြန်သိသိရတယ်ပြီးတော့မှဒီယုတ်ဒီနံအကြောင်းဒီအကြောင်းတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာတွေသုံးသပ်တင်ပြီးတော့ဆက်ပြီးဝိပဿနာရှုရပါတယ်အဲဒီလိုရှုတဲ့အပိုင်းမှန်ကတော့ဇံကုန်မိမိကမထူထောင်ခဲ့ဘူးဆိုရင်တော့ဇံတရားတွေထက်ရှုဖို့မလိုဘူးအဲဒီကမောစရဏံတရားခေါ်တဲ့ စကုဒ္ဒရသောတဒ္ဒရအဲ့ဓာရ6ပါးမှာဖြစ်ပေါ်နေတဲ့အနန္တရာတော့ပဲသိသိပြီးတော့ဝိပဿနာရှုရပါတယ်။သို့တော့အဲ့ဒီနီလန်းကတော့တချို့တော်တော်လေးအစဉ်ပြေတဲ့ပုဂ္ဂိုလ်တွေလည်းများပါတယ်။သို့တော့ချွင်းကျက်အနေနဲ့ပြိဿသမုပ္ပါရှုတဲ့ပိမှာအတိတ်ကိုလှမ်းရှုနိုင်ရဲ့အလင်းရောင်ကမလုံလောက်တဲ့သဘောဖြစ်နေတယ်။အဲ့လိုအလင်းရောင်ကမလုံလောက်ဘူးဆိုရင်တော့တခါတလေရှုလို့မရဘူး။အဲ့ဒီခါကျမှဘုန်းကြီးတို့ကဒီသမာဓိပြန်ထူထောင်မြင်တော်တော်လေးခက်တယ် ခက်တယ်ဆိုတာကတမာတိတော်မဲ့မကတိုင်းရှိတော့မယ်ဆိုရင်တော့အဖြေဝိုင်းလေးတစ်ခုပေးလိုက်တယ်ဆိုတော့နမူနာဆက်လက်ထားတဲ့အားလုံးအမှုံဖြစ်သွားတယ်ပြီးတယ်လို့နည်းနည်းခက်တယ်အဲ့ဒါကြောင့်အဲ့ဒီလိုပုဂ္ဂိုလ်မျိုးတွေဆိုရင်တခါတလေအလောင်းကိုစောင့်ယူရတယ်အလောင်းကိုတော်တော်ပြီးအကြည့်ခိုင်းရတယ်အလောင်းကတော့နည်းနည်းဆွတ်တတ်တယ်ရုပ်ကျမ်းတော့အဲ့တော့အဲ့အလောင်းကိုကြည့်ပြီးတော့မှတမာတိထူထောင်ခိုင်းလိုက်တယ်ထူထောင်လို့အောင်မြင်ပြီဆိုလို့ရှိရင်တော့အဲ့အလောင်းရဲ့အရွှေရှာဆက်စုပ်ဘွယ်သဘောကြည့်ပြီးပထမဇန်တမာတိကို ရအောင်အရှုခိုင်းရတယ်မရဘူးဆိုရင်တော့အဲ့အယိုးစုကိုလှမ်းပြီးမြင်အောင်အလောင်းရဲ့အယိုးစုကိုမြင်အောင်လှမ်းအကြည့်ခိုင်းရတယ်အဲ့လိုရှုလိုက်လို့အောင်မြင်ပြီဆိုရင်တော့တို့ကတမာတိထထောင်လို့လွယ်သွားပါတယ်စိတ်နည်းနည်းလေးလျှော့ထားရင်တော့ဒီလေပေါ်မှာပြန်ကတ်သွားပါတယ်နော်မမြင်ဘူး သူကရေဇာလားဟုတ်လားရေဇာခေါ်လားနော်အဲလေဇာရောင်နဲ့အတူတူပဲလေဇာရောင်နဲ့တူတယ်လေဇာရောင်ကဘယ်ပကတိမျက်စိနဲ့ကြည့်လို့မမြင်ဘူးသူရှုနေတဲ့ပုဂ္ဂိုလ်သာမြင်တာပါ မရှုတဲ့ပုဂ္ဂိုလ်ဘယ်ကဖလန့်ကြည့်မမြင်ရဘူးရှင်တရားထိုင်တဲ့ပုဂ္ဂိုလ်ကအယောင်အသားမဲပြီမြေအယောင်ကလဲနေတယ်လို့ပဲ အဲ့ဒါကတော့ထင်ကြီးပါတေချာအကြောင်းကိုမြင်တယ်မဟုတ်ပါဘူးတော်တော်အလားရရဲ့ကြည်လင်တောက်ပမှုတော့ရှိပါတယ်အလားရမဲခြင်းလည်းမဲပြုခြင်းလည်းပြုသူရဲ့အလားရတွေကကြည်လင်တောက်ပမှုတော့ရှိတယ်သူမလေးဖြစ်နေကြံတော့တယ်ဆိုတာ तू ကဟိုတဘဝပဲကြံတော့တယ်ဆိုတာသောရပန်ဖြစ်တာလားအနာဂံဖြစ်တာလားဩအဲ့ဒီဘဝမှာ तू အကျဉ်းရဟန္တာဖြစ်မှာဒါပြောတာရဟန္တာဖြစ်ပြီးဘဝကိုအဆုံးသတ်မှာ လို့ရှိရင်ဘယ်နှဘဝကြံလဲဆိုတာကြတော့အဲ့ဒါကတော့ဝိသခါတို့လိုသောတာပန်မျိုးဆိုရင်တော့ကြာမှာပဲသူကနောက်ထပ်ဆက်ချင်နေတာကိုဟိုလေဒီတော်ဘုရားအတုံးလုံးနဲ့ဆိုရင်တော့ဘုံစင်ဆန်တယ်ဆိုတာတပုံပြီးတပုံတပုံပြီးတပုံသူကတက်သွားကြတယ်ဒီဘုံကနေပြီးကျင့်တတ်ပြီးဟိုဘုံနည်းနည်းသွားကျင်တယ်ဟိုဘုံမှာတက်တခါစီးစိမ်တွေခံစားပြီးကျင့်တတ်ပြီးနောက်တပုံသူကသွားကျင်သေးတယ်အဲ့ဒီလိုဆိုရင်တော့ကြာမှာပေါ့တော်တော် ။စာမကတော့ဘုရားရှင်ကခုနှစ်ဘဝအများဆုံးပါပဲ။ခုနှစ်ဘဝတည်းပို့ပြီးတော့ကန္တရာမလည်းပတ်ခွင့်မရှိတော့ဘူးဆိုပြီးဒီလိုတော့ဟောထားပါတယ်။ဒီလိုမဆိုလိုပါဘူးဒါကတော့သူ့ရဲ့ပါရမီပေါ်မူတည်ပါတယ်။ခုနကလိုပေါ့ကာမဂုဏ်မှာသွားပြီးပျော်မွေ့နေရင်တော့ဒါမဖြစ်ဘူးပေါ့။တရားတကယ်ဆက်ရှုမယ်ဆိုရင်တော့တဘောအတွင်းမှာလည်းသူပြီးချင်းပြီးမယ်၊နှစ်ဘောအတွင်းမှာလည်းသူရဟန္တာဖြစ်ချင်းဖြစ်မယ်ဒီလိုသဘောပါ ရာတော်ဗျာတမေဝုထုတွေကိုဝိပဿနာရှုရမယ်ဆရာတော်မိန့်ခဲ့တယ်ဝုထုတွေမှာဥပမာဆိုတော့ရွှေကိုတီဇောတက်ပါတယ်ဆိုတော့တပည့်တော်ရှုပ်နေလို့ဗျာမရှင်းဘူးဖြစ်နေတယ်တီဇောတက်သူကဒီဥစ္စာကသူကမိတ်တဲ့ရှုတဲ့ပုဂ္ဂိုလ်ကငကိုယ်တည်းကဒါလေ့ကျင့်ထားတယ်ဘုန်းကြီးတို့ဒီရုပ်တည်ရှုတယ်နော်ရုပ်တည်ရှုတဲ့အပိုင်းမှာဘုန်းကြီးတို့စတင်တာက ဗိဓာကိုစယူရင်ကိုဝတ်တဲ့အဝတ်ကနေစပြီးတော့ဓာလီဘမြင်အောင်ဝတ်တဲ့အဝတ်ကကတ်နေတော့ဒီအဝတ်မှာတည်ရှိတဲ့ဓာလီဘကိုညာနဲ့လှမ်းရှုရှုလို့ရတယ်။မမင်းအဝတ်ကိုထိကြည့်မာရရှိမယ်၊ကျန်တာရှိမယ်၊လေးတာရှိမယ်။ကိုမဟုတ်ပြောတာချောတာပေါ်တာရှိမယ်။ယူစီဖွဲ့စီပူဝေးထောင်တွန်းဆိုတာဒါတွေကရှိနေတယ်။ရှိလိုက်တဲ့အဲ့ဓာလီဘကိုတမာရီထူထောင်လိုက်ရင်အဝတ်မတွေ့တော့ဘဲနဲ့ကလပ်အမှုန်လေးတွေတွေ့။အဲ့ဒီကလပ်အမှုန်လေးတွေကိုတက်ခွလိုက်ရင်တမုံတမုံမှာ ရူရဘောတိဇောဝါယောအစင်းနိုင်ရတာဩဇာဆိုပြီးသဘောတရား၈ခုရှိတယ်။အဲဒီ၈ခုကိုယုတ်တရားလို့ခေါ်တာပဲ။အဲဒီကလတ်ကလတ်တွေကိုစွန့်နေတဲ့လောက်ကလတ်တွေမှာယုတ်အဲယုတ်တရားယုတ်တရားလို့သိသိရတယ်။သိသိပြီးအစ္စတပြန်ရှုဗိဒ္ဓပြန်ရှုအဲလိုခေါက်တစ်ခေါက်ပြန်ရှုလို့ရှုလို့ရင်အောင်မြင်ပြီဆိုရင်ဒီကျမ်းမှာဒလီဘာသိဉာဏ်နဲ့ပိုင်းခြားယူလိုက်။ဒလီဘာလှမ်းရှုလိုက်လို့အောင်မြင်ပြီဆိုရင်ကလတ်မှုချက်ချင်းတွေ့တာပဲ။ တွေ့ရင်အဲ့ကလတ်တွေဓာတ်ခွဲပြီးတော့ခုနကလိုပဲရှင်မျိုးသောရုပ်တွေသိသိရတယ်သိသိပြီးတော့ဒါအစ္စတရှုလဲဗိဒ္ဓရှုလဲအဲ့လိုစနစ်နဲ့သွားလိုက်တာသစ်ပင်ရင်မြေတော့တော့အကုန်လုံးဘယ်လိုရှုရှုရှုလို့ရတယ်ရှုလိုက်တော့ဒီလောကလုံးကအမှုံကြီးပဲကလတ်အမှုံကြီးပဲဖြစ်တယ်အဲ့ဒီကလတ်တွေဓာတ်ခွဲရင်ကလတ်တစ်ခုမှာပထမဘောတိဇောဝါရောအစင်းနာရတာဩဇာစသည်ဖြင့်သဘောတရားရှိခုစသည်ရှိတယ်အဲ့ဒီသဘောတရားတွေကိုညာနဲ့ပိုင်းခြားယူတတ်တဲ့ပုဂ္ဂိုလ်ကရွှေကိုလှန့်ရှုလိုက် ရွှေမတည်ရှိတဲ့ဓာလီဘက်ကိုလှမ်းသိသိသိသိလို့ရတယ်ဟိုသစ်ပင်ရင်မြေတော့တော်တော်ကိုအဝေးလှမ်းရှုလို့ရနေတော့သူရွှေကိုရွှေမရှိတဲ့ဓာလီဘက်ကိုလှမ်းရှုရတယ်ရွှေမလည်းမာရာပြောတာကျန်တဲ့ချောတာလေးတာပေါ်တာရှိတာပဲပူတာအေးတာရှိတာပဲထောက်ထတွန်းတာရှိတာပဲယုံစည်းတာဖွဲ့စည်းတာရှိတာပဲအဲ့ဓာလီဘက်ကိုလှမ်းပြီးအာယုံယူလိုက်ပြီးတမာတိကိုဆက်ထူထောင်လိုက်တဲ့ရွှေမဟုတ်တော့အလုံးကလအမုံလေးတွေဖြစ်သွားတယ်ဒီကလအမုံတွေဓာတ်ခွင်းရင်လည်းကိုယ်ကတမုံတမုံမှာ ဘောတရား၈ခုပဲအဲ၈မျိုးသောယုတ်တွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးဓာတ်တင်ရှုလိုက်ရင်ဒီရွှေပေါ်မှာစွဲနေတဲ့တဏှာစွဲမာနစွဲတိတိစွဲအစွဲလေးတွေပြိုသွားတာပေါ့အဲဒီလိုလေ့ကျင့်အဲကျန်တဲ့တတ်မဲ့အရာဝတ္ထုမှန်တယ်မြတ်အကုန်လုံးဒီလိုပဲလိုက်အရှုခံရဘာဖြစ်လို့လဲတတ်မဲ့အရာဝတ္ထုတွေပေါ်မှာလူတွေအတွေ့အကြုံမမောမှုတွေအသိအားကောင်းတာဥပမာဒေါ်လာဒေါ်လာကိုဖမ်းဒါလေးပါသိသိလိုက်ကလပ်မှုန်တယ်ပဲဟုတ်တယ်မလားဒါကြောင့်ဒီတွေ့တာမှုတွေကိုပြန်ပြီးဖြိုးနေတာပဲ ရှင်ဖြာတပည့်တော်တို့အခုလေ့လာခဲ့တဲ့ထဲမှာဆိုရင်ယုံနံပဲရှိပါတယ်ဖေ။ဒါပေမဲ့ဗမာပြည်မှာကတပည့်တော်ငငယ်တော့ကြားဘူးတာလေ။အဲ့လိုပယောဂတို့ဆေးပြူစားတာတို့ဘာလို့ရှိတဲ့ခါမှာသူများကြွေးတဲ့အစာရိတ်ထဲမှာဆေးခတ်တတ်တယ်တို့ဘာလို့အဲ့ဒါကြတော့ဘယ်လိုရှင်းပါမလဲဖေ။အဲ့ဒါကတော့ဘုန်းကြီးနဲ့မဆိုင်ဘူးလေဒီကမကြီး။ဘုန်းကြီးကပယောဂဆရာမဟုတ်ဘူး။ဟိုကသူများကိုစိတ် ကိုနဲ့စိတ်ကိုလာပြီးတော့ထိန်းချုပ်လို့ရပါသလားဖေ။သူကဒီလိုဒီမကြီးရုပ်စာတွေကတချို့ဟာတွေကတော်တော်လေးခက်တယ်ပြောရတာနော်။ဥပမာခုနကဘုန်းကြီးပြောတယ်ဘုရားရှင်ကတဘူရဲလက်ပြလေးမှာအာယုတ္တခါရလွတ်တော်မူပါတယ်နော်။မလွတ်ခင်မှာဘုရားရှင်ကဆရာနန္ဒကိုအတိပေးတယ် ငါပြဒီအဋ္ဌိပတ်၄ပါးကိုနိုင်နိုင်နင်းနင်းပွားများထားတဲ့ထမ်းနိုင်တဲ့ပုဂ္ဂိုလ်တွေဟာအာယုကပတ်လုံးအသက်ရှင်အောင်တည်တတ်အောင်ဒိဋ္ဌံခဲ့မယ်ဆိုရင်လည်းကံကလည်းရှိကြရင်တော့အောင်မြင်နိုင်ပါတယ်စသည်ဖြင့်ပေါ့လေဒါရှင်နန္ဒာဖြည့်သိလို့ရအောင်ဘုရားရှင်ကနှီးပေးတယ်အဲ့ဒီခါမှာရှင်နန္ဒာကမြတ်စွာဘုရားဒီလိုဆိုလို့ရှိရင်လေအာယုကပတ်လုံးအသက်တရားပြည့်အောင်ဆက်လက်ပြီးတရင်သုံးတော်မူပါလို့သူကမလျှောက်မိဘူးဘာဖြစ်လို့လဲ မနက်ကဘယ်လိုလှဲ့လဲသိလားရှင်တဲ့နှလုံးကိုလက်နဲ့ဆုပ်တယ်ဆုပ်လို့ရသူတို့မှတကိုးရှိတာကိုရှင်တဲ့နှလုံးကိုသူကမေ့တော့လက်နဲ့ဆုပ်တာအဲ့ဒီလိုပုံစံမျိုးပဲဒီကောင်ကြီးသူတို့ကမကောင်းတဲ့သစ္စေတရားစသည်ဖြင့်ဒါတွေကိုသူတို့ကမွေးပြီးတော့အဲ့ဒါတွေကိုသူတို့ကလိုက်အနှောက်ယှက်ခိုင်းတာပဲအနှောက်ယှက်ခိုင်းတော့ဒါမျိုးတွေကတော့ရှိတတ်ပါတယ်အထူးသဖြင့်ဘုန်းကြီးတစ်ပတ်ဘုန်းကြီးတစ်ပါးဆိုကြပါစို့စင်္ကာဘုရားပဲသူဒီပြဿနာကုဋ္ဌိဘုန်းကြီးလည်းမကုဋ္ဌဘူး ဟိုပြောကကုတတ်တယ်ဆိုတဲ့ပုံကိုယ်တွေနဲ့ကုလည်းကုလို့မရဘူးသူတို့ရှေ့ရခင်ကတာဝဇင်ကိုခွယ်ခဲ့တာဝဇင်ကိုခွယ်တဲ့အချိန်ခါမှာစီဝါရေးကောင်းအောင်မြင်အောင်ဆိုပြီးတော့သူတို့ဘာလုပ်လဲဆရာနဲ့ခေါ်ပြီးတော့တရေသွင်းရတယ်ဒါပေမဲ့သူတို့ကတော့နတ်သွင်းတယ်ပြောတာပေါ့မဟုတ်ပါဘူးတရေပဲနတ်လို့ဆိုပြီးသူတို့ကပြောတာအဲ့တရေသွင်းလိုက်တဲ့ခါကျတော့အဲ့ဒီတရေကဒုက္ခနိုင်ခြင်းမှာ ဝင်ပြီးတော့နေတယ်နေတယ်ဆိုတာကတော့သူတို့နေလို့ရအောင် တမျိုးမျိုးတော့လှုပ်ထားပုံရတယ်သူတို့နီးပေါ်လေးဒါဘုန်းကြီးတို့နားမလဲပါဘူးအဲ့တော့စီးပွားရေးအောင်မြင်မယ်ဆိုပြီးတော့လှုပ်လိုက်တော့သူစီးပွားရေးတွေတော့အောင်မြင်ပါတယ်အောင်မြင်ပြီးတဲ့အခါကျတော့နောက်ဆုံးမလေးရှားကနေသူစင်ကာပူပြောင်းလိုက်တယ်စင်ကာပူစီတီဇန်ဖြစ်သွားပြီဖြစ်သွားတဲ့အခါမှာစီးပွားရေးတွေကလည်းအောင်မြင်လာတော့နောက်ဆုံးသူလည်းလောင်ဝေကရတဲ့အခါကျတော့ဘုန်းကြီးမှာဖောက်မှလာပြီးသူယဟန်ဝတ်တယ်တရားအထုတ်တယ်ခုလိုစကားပြောနေဘာမှမဖြစ်ဘူးတရားအထုတ်ပြီးဘုရားကုံဝတ်ချလိုက်ပြီဆိုလာပြီးအထက်မှာရှောက်သွားနေတယ် အထဲမှာလျှောက်သွားနေတယ်အဲဒီဥစ္စာလျှောက်ပြီးနှောက်ရှက်နေတော့သူကတရားထိုင်လို့မရဘူးအဲတော့ပြည့်ရွတ်ပေးပါဆိုရွတ်ပေးပြည့်ရတိုက်ပါဆိုတိုက်လိုက်ခဏပဲတော့ကြပြန်လာပြန်ပြီအဲဒီတော့ကျွမ်းကျင်တဲ့ဘယောကကုနေကြဆရာတွေနဲ့ကုကြည့်လဲကုလို့မရဘူးဘာဖြစ်လို့လဲဒီကောင်ကဒီထဲမှာသူထည့်ထားတာအနည်း20ကျော်ပြီပြုံးတဲ့သူကမောင်းထုံထွက်လို့မရဘူးအဲ့ဒါဒကမကြီးတွေအရင်ဒီဒကာကြီးတွေကန်ချရင်မစင်းတဲ့ပုံစံပဲအဲ့လိုဖြစ်နေတယ် အဲ့ဒါကြောင့်အဲ့ဒါမျိုးတွေကရှိတယ်ဘုန်းကြီးတို့လည်းဒါနားတော့မလဲပါဘူးဒါပေမဲ့လို့လောကမှာအဲ့ဒါမျိုးတွေကတော့ရှိနေတယ်ရှိတော့ဒါကိုဘယောဂဆရာတွေနဲ့တော့ကုရတာပဲသို့တော့အကောင်းဆုံးကတော့အဲ့ဒီလိုမဖြစ်ခင်မှာတရားကိုခိုင်မြဲအောင်အထုတ်ထားရင်တော့ညာတော်ဖြစ်သူတို့မကတ်နိုင်ပါဘူးသို့တော့ပြဒနာကအတိတ်ကြောင်းနေတဲ့တချို့ဆက်ဆက်နေဥပမာအရှင်ဘာဟိယဓာရုစရိယတို့ယန္တာဖြစ်ပြီးမှနောခွေတခံရတဲ့ အရှင်ပုဂ္ဂုတတိအနာဂံဖြစ်ပြီးမှသူကနောက်ခွေသခံရတယ်ဓမ္မတတိကရှင်အနုရရှင်သာရိပုတ္တရာမထေရဓမ္မဝိပဿနာဘာဝနာကမ္မထံနာကြားခွင့်ရတဲ့အခါသင်္ကဏိကာလအထိသူကသင်္ခါရုပ္ပကညာလောက်အထိရောက်သွားတယ်နောက်ခွေသခံရတယ်ဥရင်အဲဟိုအနုအနုအဲတော့ဘုရား သမဗုဒ္ဓသောတာပန်ဖြစ်ပြီးမှနောက်ခွေသက်ခံရတယ်သူတို့အတိတ်ကြောင်းလေးရှိတယ်အဲ့ဒီတော့ဘယ်လိုခွေလဲလို့မေးတော့သူစာရကတော့သူတို့ကအတိတ်ဘဝတစ်ခုမှာသူတို့မိတ်ဆွေ၄ယောက်ဖြစ်ခဲ့ဘူးလေပိရိသမတူကိုခေါ်ပြီးတော့ဥယျာဉ်တစ်ခုမှာသွားပြီးဒီနေ့လုံးပျော်ပါကြတယ်ပျော်ပါမိတဲ့အချိန်ကကျတော့ညနေဆောင်ရောက်တဲ့အခါကျတော့ပတ်စံမပေးခြင်းဘူးပိရိသမမှာဝတ်ထားတဲ့အိုစားတွေလည်းသူတို့ကလိုချင်မြန်တယ်အဲ့ဒါနဲ့ပိရိသမကိုသူတို့ကြိတ်ကြိတ်ကြိတ်ဝိုင်းထိုင်ပြီးတော့သူတို့တတ်ကြရော တတ်တော်ပိရိဇမကမသိခင်မှာသူကဆူတောင်းထားတယ်နင်းတို့ကိုလည်းတဖန်ပြန်ပြီးဘဝတိုင်းမှာတတ်နိုင်ဖို့ဆိုပြီးဆူတောင်းထားတယ်အဲ့တော့ဒီပိရိဇမကသူကဘလူးမဖြစ်နေတယ်ဘလူးမကအဲ့နွားမထဲမှာဝင်ပိုးပြီးတော့မှသူကခွက်ခွေတတ်တယ်လို့ဒီလိုအဆိုရှိတယ်နော်အဲ့ဒီလိုအတိတ်ကံမျိုးတွေလည်းရှိတတ်ပါတယ်ဒါကြောင့်ဘုန်းကြီးတို့ဒီပယောကတော့သိနားမလဲပါဘူးဒီလိုသဘောတရားလေးတွေကတော့အနှောက်အယှက်ရှိတယ်ဒါပေမဲ့သူတို့မှဓမ္မတတိကကလည်းတဂရကံဟို သင်္ခါရုပ္ပကညာလောက်အထိရောက်သွားတဲ့အတွက်သူလည်းနတ်ပြည်ရောက်ပါတယ်ဘုမ္မာဗုဒ္ဓကလည်းဒါဝိဒာနတ်ပြည်ရောက်သွားတဲ့အချိန်ခါမှာတခြားတခြားသောယရဏသုံးပါးကိုကိုယ်ပွင့်စိတ်ကမှုမပြုတ်ခင်ကတနည်းပြောရင်တော့ဘုရားမပွင့်ခင်ကနတ်ပြည်ရောက်နေတဲ့နတ်သားနတ်သမီးတွေကသူကအစာပေါင်းများစွာအယောင်ဝါးတွေတင့်တယ်တဲ့အစည်းစိမ်တွေပိုးပြီးကြီးမာတယ်အဲ့ဒါနတ်တွေကတချို့နတ်တွေကစိတ်မထက်တဲ့တော့မနာလို့မနာလို့တော့တရားမကြီးကနေဆင်းပြီးသူတို့ကိုရှင်းပြ သူကလူလူမြေကလူမွဲမှန်ပေမဲ့လို့လူမွဲတို့ရဲ့ထွက်ရလန်းဖြစ်တဲ့ဒီသရသီလသုဒ္ဓဆကပညာဆိုတဲ့ဒီအကြောင်းတရား၅ခုကိုနင်တို့တဲ့ကိုသာအောင်သူကကြိုးစားခဲ့တာအဲ့တော့သူပညာကအရိယမညာဖုန်ညာဆိုင်တဲ့အထိပညာပဲဒီသရသီလသုဒ္ဓဆကပညာဆိုတဲ့သူတော်ကောင်းတရား၅ခုကသူ့ကိုအဆင့်မြင့်အောင်မြင့်တင်ပေးလိုက်တဲ့အတွက်နတ်ပြည်မှာအယောင်ဝါတွေထွန်းလင်းတောက်ပသွားတယ်ပုဂ္ဂုတ္တရီမျိုးသားကတော့ပြမဘုံရောက်တော့ပါတယ်သူကအနာဂံဖြစ်တယ် အဲဘာဟိယဓာရုစရိယကတော့အရတ္တဘုံတည်သွားတဲ့အတွက်သူကတော့ပြိဋိဘံစံသွားပါတယ်နော်အဲဆရာတော်ဗျာတပည့်တော်မေးချင်တာကတော့ဟိုပြီးခဲ့တဲ့ရက်ပိုင်းကဆရာတော်ရှင်းပြသွားတဲ့ဟို နေထိုင်တဲ့အခါမှာတောင်ပြင်မှာလိမ့်နဲ့ ဒီခွေးနဲ့တွေ့သလိုအဲ့တော့ဒိတ်ခွန်ဒီဟူသောမိမိရဲ့ကမ္မထာအာယုံမှာခန္ဓာ၅ပါးကိုသိသိရမယ်အပြင်မထွက်ဘူးဆိုမဟုတ်စိတ်ကိုထားဘာဝနာစိတ်ကိုဘာဝနာစိတ်ထဲမှာပဲထားရမယ်ဆိုတော့အဲ့ဒါနဲ့ရှင်လို့ပြီးတော့တခုစဉ်းစားမိလို့ပါဗျာဟိုတခြားတရားတပုတ်နာဘူးပါတယ်ဗျာအဲ့ဒီဣန္ဒြိယတံဝရသီလနဲ့ပတ်သက်ပြီးတော့ဣန္ဒြိယတံဝရဣန္ဒြေလုံခြုံရင်လည်း နိဗ္ဗာန်ရောက်တယ်ဆိုပြီးတော့ကြားဘူးပါတယ်ဗျာအဲ့ဒါကဖះရှိစဉ်လက်ထက်ကပုဂ္ဂိုလ်နေနဲ့ပဲဆိုင်လားအခုခေတ်ပုဂ္ဂိုလ်နေရောဆိုင်ပါသလားဖះဆိုင်ပါအကုန်လုံးဆိုင်အကုန်လုံးဆိုင်သူကအိန္ဒိယသမရတိလကဘာဝနာလုပ်ငန်းခွင်နဲ့ကင်းပြီးသူ့ကိုလုံခြုံအောင်ထိမ့်ဖို့မလွယ်ဘူးဒါကြောင့်မိမိကသမထပွားနေရင်သမထအာယုန်ထဲမှာစိတ်ကိုအမြဲတမ်းမိမိပွားတဲ့အာယုန်ပေါ်မှာစိတ်ကိုအမြဲတမ်းထားရမယ်သွတ်သွင်းထားရမယ်ဆိုလိုတော့ပေါ့နော် မိမိကဝိပဿနာပွားနေရင်လည်းဝိပဿနာအယုံထဲမှာအမြဲတမ်းစိတ်ကိုသွတ်သွင်းထားရမယ်အဲဒီလိုသွတ်သွင်းထားနိုင်ခဲ့ရင်တော့အရတ္တဖို့ပေါက်ပါတယ်နမူနာဆိုတလောကဘုန်းကြီးပြောခဲ့တဲ့မဟာဒိဋ္ဌကိုရောကြီးပဲဆုံးခံသွားတယ်ဒါဘုရားရှင်ပြိဋိဘံဆန်သွားပါပြီနော်ဆုံးခံသွားတဲ့အချိန်ကမှဒီကမ္မထအယုံပေါ်မှာပဲစိတ်ကသွတ်သွင်းပြီးသွားလိုက်တယ်သူကအယောစုဟိုအယောစုကမ္မထကိုအတုပဘာဝနာပွားထားတယ်နော်ညွန်ရှာဆက်ဆုပ်ပွဲအနေနဲ့ပရမဇန်သမารိဆိုင်အောင်သူကပွားနေကြ ဆုံးကတော်ရင်တဲ့ဓာပွားနေတဲ့အမျိုးသမီးကနေသူ့ဖောက်ပြန်တဲ့စိတ်နဲ့လှမ်းပြီးသူ့ကိုနည်းနည်းလေးအတိမှပြုအောင်ဆိုပြီးအတန်ထွက်ပြီးရီလိုက်တာရီလိုက်တော့သွားကိုသွားတွေ့တာနဲ့သူကအယိုးစုဖြစ်သွားတာဘာဖြစ်လို့ငကောအယိုးစုရှုပြီးသူကသွားနေတာဒါကြောင့်သူကဆိုလိုတာကမိမိရှုပွားမယ်ကမ္မဋ္ဌာန်းအဟုတ်နဲ့မှာစိတ်ကိုသူကအမြဲတွတ်တွန်းသွားတာတွတ်တွန်းသွားတော့ဟိုအတန်ကြားလိုက်တာနဲ့အတန်ရှင်မှလည်းသူကသွားမြင်လိုက်တာနဲ့သွားကိုဖန်ဆဲလိုက်တာနဲ့အကုန်လုံးအယိုးစုဖြစ်သွားတာပဲဒါမိမိစိတ်ကိုထိမ့်သိမ်းစောင့်ရှောက်တယ်အဲဒီလိုစောင့်ရှောက်နေတယ်အဲဒီကနေပြီးတော့ဒီပရမဇန်သမารိကိုအခြေခံပြီးသူက ဝိပဿနာနယ်ထဲမှာဆက်ပြီးရှုလိုက်တော့ဝိပဿနာအာယုံမှာစိတ်ကိုထည့်ထားလိုက်တာအရတ္တဖို့တည်သွားပါတယ်ဒါသွားရင်လာရင်လည်းပဲနော်အဲဒီတော့ဒကာကြီးလည်းခုနေအာနာပါနရှုတဲ့ထားပါတော့သွားလဲအာနာပါနရက်လဲအာနာပါနထိုင်လဲအာနာပါနအိပ်လဲအာနာပါနအာနာပါနအပေါ်မှာစိတ်ကမြဲခင်မယ်ဆိုရင်တော့အဲ့ချိန်ကမှကိလေသာမြေခွေးတွေကဝင်ပြီးကြိုက်ခဲမှုဆိုတာမရှိနိုင်ဘူးမမြဲတဲ့အချိန်တော့သူကလက္ခဏာလက္ခဏာပြန်ထွက်တယ် ပြီးတော့မေခွန်းတစ်ခုမေခွန်းပြပါဗျာရင်ထဲမှာမရှင်းမလင်းဖြစ်နေလို့ပါဒီတရားဟောတဲ့အထဲဒီမှာအဲဒီသုလတောတာပန်ဆိုလို့ရှိရင်တဘဝမှာအပေပိတ်ပါတယ်မဟာတောတာပန်ဖြစ်သွားလို့ရှိရင် ခုဘဝနေပေါ့ဟိုနိဗ္ဗာန်ရောက်တဲ့အထိနေရအပေပိတ်ပါတယ်လို့ပြောပါတယ်ဗျာအဲ့တော့ဂျမပြည်ရောက်သွားရင်ဆိုတော့ဂျမပြည်ရောက်သွားတဲ့ဟိုဝက်မလေးကြတော့ဂျမပြည်မှာတဝင်းဝင်းဝတချင်းမှာတရှုံရှုံဆိုတော့ပြန်ဆင်းလာတော့ သူကဒီတောတပံတို့ဘာလို့မဖြစ်သွားပဲနဲ့ဗမာပြည်ရောက်သွားလို့အဲ့လိုပြန်ရောက်တာလားပါလားဗျာဘုဒ္ဓဇင်အဖြစ်နဲ့ရောက်သွားခဲ့ရင်တော့မသေးကြဘူးအဲ့လိုဆိုရင်ပြီးတော့အခုဘုဒ္ဓဇင်အနေနဲ့ဗမာပြည်ရောက်ရင်အချိန်ပြင်းငရဲပြည်ပြန်ဆင်းနိုင်တာပေါ့ဗျာသူကဒီလိုပါဒီဥစ္စာကတော့ဟိုဗမာပြည်မှာတွင်းဝင်းဝယ်စခြင်းမှာတရှုပ်ရှုပ်ဆိုတာကတော့နားလည်လွှဲအောင်ပြောတဲ့စကားပါတင်ပါဗျာတကယ်တော့သူကဗမာပြည်ရောက်တဲ့ပုဂ္ဂိုလ်က ပြန်ကြရင်သူကမင်းကြော်လို့ပေါ့မင်းကြော်များကမင်းကြော်ကြဆိုပေမဲ့လို့အရှိန်အဝါလေးတော့နည်းနည်းရှိနေလေတာပေါ့သူကပြုံးနေဒါရိုက်တော့မကြဘူးလူပြည်သို့မဟုတ်နတ်ပြည်ရောက်တယ်အဲ့ဒီနတ်ပြည်လူပြည်မှာတခါကာမဂုဏ်တွေမွေးလျော်လိုက်ရင်တော့သူကအောက်ကိုဆင်းသွားနိုင်ပါတယ်အဲ့ဒီတော့ဆိုလိုတာကသုလသောတပန်ဆိုတာမှာတဘောပိတ်တယ်ဆိုတာကတော့ဆက်ပြီးသူကအမထုတ်ခဲ့ရင်ပါဆက်ပြီးအထုတ်မဲ့သုလသောတပန်မျိုးဆိုရင်တော့သူလည်းနိဗ္ဗာန်တန်သွားနိုင်ပါတယ် နောက်တစ်ခုကရက်ပြစ်ရှိပါးထဲမှာပေါ့လေဒီအသက်ရှည်တဲ့ဗြမဘုံလည်းထည့်ထားတော့အဲ့ဒါဘယ်လိုယူဆပါမလဲဗျာအထူးသဖြင့်ကတော့အရုပဘုံပါနော်အရုပဘုံဆိုတာကမျက်စိလည်းမရှိရုပ်မရှိဘူးရုပ်မရှိတော့မျက်စိလည်းမရှိနားလည်းမရှိမျက်စိလည်းမရှိနားလည်းမရှိတဲ့ပုဂ္ဂိုလ်ကတရားနာခွင့်မရဘူးဒီတော့တောတပံဖြစ်ဖို့ဆိုတာကပရတောခောတာခေါ်တာပေါ့သူတို့ဘာဓမ္မ သစ္စာလေးပါးနဲ့စတဲ့တရားစကားနာကြားခွင့်ရမှသောတာပန်ဖြစ်နိုင်ပါတယ်။ခုကတို့မှနာကြားဖို့ရအတွက်မျက်စိကလည်းမရှိနားကလည်းမရှိတော့သောတာပန်ဘယ်လိုမှမဖြစ်နိုင်ဘူး။ဒါကြောင့်သူရပ်ပြစ်ရှိပါတယ်ထက်တာ။အဲ့ဒီအဲ့ဒီရောက်သွားတဲ့ပုဂ္ဂိုလ်ကပုထုဇဉ်အနေနဲ့ရောက်ရင်သာပါ။သို့တော့ဒီကနေပြီးတော့အရိယာဖြစ်သွားပြီ။အဲ့ဒီအရုပဗြဟ္မပြေရောက်ဆက်ပြီးအထုတ်လို့ရတယ်။ယဟနာအထိဖြစ်နေပါတယ်။ ပုထုဇဉ်အဖြစ်နဲ့ရောက်တာကတော့ဗြဟ္မပီရိယမြတ်သောအဖြစ်မသေးကြဘူးမသေးကြဘူးဆိုတာကမဖြစ်ဘူးလို့ဘုန်းကြီးမဆိုလိုဘူးနော်ဒီလိုကဘုန်းကြီးပြောခဲ့တဲ့အတိုင်းပဲဓမ္မစကြာဒေသနာတော်ဟောတဲ့အခါသူတို့လာနာနိုင်နေနာနိုင်ရင်တော့သူတို့ရှင်ကုဏ္ဏကြောင့်လည်းအတူဗြဟ္မဆက်ရှိကလေးကျွတ်သွားတာပဲဟုတ်တယ်မလားအဲ့ဒီလိုဟာမျိုးတော့ရှိပါတယ်သို့တော့ဟိုမှာသူတော်ကောင်းတွေမတွေ့ဘူးတရားသွန်သင်ပြတာပြိမဲ့ပုံကုန်နဲ့မတွေ့ဘူးဆိုရင်တော့ပြန်ဆင်းနိုင်တယ်အဲ့ဒီတော့ အဲ့လိုဆိုဘာဖြစ်ဖြစ်ဒီဘဝမှာအ ਨੇ ဆုံးပေါ့လေတက်ခါပုဂ္ဂိုလ်ဖြစ်အောင်လို့ကြိုးစားကြရမှာပေါ့ဗျာအ ਨੇ ဆုံးသွတ်တော့ပဲဖြစ်အောင်ကြိုးစားဖို့ဘာလို့မလဲဒီဘုန်းကြီးကကိုယ်ကွယ်နေတာမဟုတ်ဘူးဒီဘုန်းကြီးတွေကလည်းကိုယ်ကယ်နေတာမဟုတ်ဘူးဘာကြောင့်သူတို့သွားပြီးလှုပ်ကြွေးနေမလဲဟုတ်ပါဘူးဗျာဟိုတက်ခါပုဂ္ဂိုလ်ဆိုတာဟမ်တရားတက်ခါပုဂ္ဂိုလ်ခေါ်လားဘယ်လိုတက်ခါဆိုတာကတော့သောတာပန်ရဲ့တက္ကရာကရဲ့အနာဂတ်ရဲ့ဒီသုံးမျိုးကိုအဲ့ဒီကအ ਨੇ ဆုံးဖြစ်အောင်တရားဘာဝနာပွားများမယ်ပေါ့ဗျာပွားများမယ်ပွားများမယ်ဟုတ် အကျွတ်တက်မပါဘဲနဲ့သွားလို့ကတော့ဘယ်တော့အောက်ပြန်ဆရာမှာရောဗျာဒီလိုတော့မဆိုလို့ပါဘူးခုနကပြောသလိုပေါ့ကျုံမယ်ဆိုရင်ပေါ့ကျုံမယ်ဆိုရင်တော့ခုနကရှင်ကုဏ္ဏညနဲ့အတူပါတော့တဲ့ပြမဆက်ရှိဂရေခဲ့တို့နော်ဒီလိုပုံကုမျိုးနဲ့ဖြစ်ခဲ့ရင်လည်းဖြစ်နိုင်ပါတယ်ဒါပြောတာပါနော်နောက်တစ်ခုကတပည့်တော်မေးချင်တာဗျာဒီရှင်တာရိပုတ္တရာကြီးနဲ့အတူလင်းတို့သား900อืมဖះတရားတော်နာလေလိုက်ရတဲ့အကြောင်းနတ်နတ်ပြည်ရောက်ကြရပေါ့ ဆိုတော့တပည့်တော်တော့ဓာတ်ရိုက်ဖះနဲ့တော့ဓာတ်ရိုက်မတွေ့အောင်ပေါ့ဗျာဒါပေမဲ့ဖះသားတော့ရဟန်းရဟန်းနေတယ်တော့တပည့်တော်တို့အခုကိုယ်ွယ်စီးကပ်နေရတော့တဘာဘာရဟန္တာဖြစ်ခဲ့လို့တပည့်တော်တို့ဟောခဲ့တဲ့တရားလေးတို့တပည့်တော်ကြားနာကြားမှုတဲ့အတွက်ကြောင့်မလို့အကယ်၍ဒီသောတာပန်မဖြစ်အောင်မှအဲ့နာကြားတဲ့တရားနဲ့တော့နတ်ပြည်ရောက်နိုင်မှာလားဗျရောက်နိုင်ပါလေရောက်ရောက်နိုင်ပါလေဒါပေမဲ့မသေးချဘူးပေါ့သိကြတယ်လို့ဘုန်းကြီးမပြောဘူးရောက်နိုင်တယ်ခုနကလင်းလို့သား900ဆိုတာကဒီလိုဒကမကြီးရဲ့ ကတ္တဗဘုရားရှင်လက်ထက်တုန်းကသူတို့ကလှိုင်းကိုတစ်ခုအတွင်းမှာလင်းတို့တွေဖြစ်နေတယ်။အဲ့ဒီအချိန်ကမှဒီလှိုင်းကိုအတွင်းမှာကတ္တဗဘုရားရှင်တပိယဟန်တော်တွေကအဘိဓမ္မာဒေသနာတော်တွေကိုရွတ်ရွတ်နေကြတယ်။အဲ့ဒီအတန်ကိုနေ့တိုင်းကြားနေရတော့သူတို့သိကြည်ညိုသွားတယ်။အဲ့ဒီကြည်ညိုတဲ့ကုသိုလ်ကံကသူတို့ဒေဂဏိကာလမှာလာပြီးအာယုံအဖြစ်နဲ့ပြန်ပေါ်တယ်။ပေါ်လိုက်တဲ့အတွက်ကြောင့်သူတို့ကဒီကုသိုလ်ကြောင့်နှပ်ပြေရောက်တာ။အကိမ်းမပေါ်ဘူးတယောက်နဲ့တယောက်ရံဖြစ်တဲ့အာယုံကပေါ်လာပြီဆိုရင်တော့သွားပြီ။ ကျေးဇူးတင်ပါဗျာဆရာဗျာပြီးတော့ online uh, we understand that we should change from samatha to vipassana only after attaining the fourth level of jhana meaning sukha ekagra could we take it that the chance of good to the food for the attainment of path or mecca would occur after reaching the fifth level of jhana, meaning upika ikagra, while contemplating on the three characteristics of anesa, dukkha, and anatta on a meditation object. သူကတော့ဒီလိုပါနော်ပုဂ္ဂိုလ်အမျိုးမျိုးရှိပါတယ် ဆိုကြပါစို့ဘုန်းကြီးဒီလောကပြောခဲ့တဲ့သူတိမသုဒ္ဓမယဟန္တာမထေရကြီးအရှင်သူတိမကယဟန်သစ်ဖြစ်တော့ဒီယဟန္တာမထေရကြီး900ကဘုရားကိုလာကြောတဲ့ယဟန္တာမထေရကြီးတွေဘုရားကိုလာကြောတယ်ဆိုတဲ့သတင်းကြားလိုက်တော့သူကဒီမထေရကြီးတွေထံချင်းကပ်ပြီးမေးတယ်အရှင်ဘုရားတို့ဇံရသလားအဘိညာဉ်လေးရသလားစသဖြင့်ချင်းကပ်မေးလိုက်တော့တို့မရပါဘူးမရရင်အရှင်ဘုရားတို့ဘယ်လိုလုပ်ပြီးအရတ္တဖို့ဆိုက်တယ်ဆိုတော့သူကပညာဝိမု ക്ത ခောမယအာဟုသောသူတိမတို့ပညာရေးစခန်းကနေပြီးတော့ကိလေသာမှ လွတ်မြောက်သွားတာပါဆိုပြီးတော့ပြောတယ်အဲ့ဒီမထေရကြီးတွေကဓကမထံကိုပဲရှုတယ်ဓကမထံကနေပြီးတော့ယုတ်ကလတိတွေ့တဲ့ကယုတ်တွေရှုတယ်သင်္နန်တွေဆက်ရှုတယ်ပြီးတော့ပြိဿသမုပ္ပါရှုတယ်ပြီးတော့ဝိပဿနာကိုယ်တယ်ဒါသူတို့လည်းအရဟတဖို့ရောက်ပါတယ်နော်ဒါကတဏှိပေါ့တဲ့အဲ့ပုဂ္ဂိုလ်တွေဘာဇာမမရအောင်ခုနကဘုန်းကြီးပြောကြတယ်မဟာတိတာကိုရောကြီးကြတော့သူကပထမဇာမဲအယိုးစုကမ္မတန်ကိုအတုပအနေနဲ့သူရှုပ်ပြီးပရမဇန်သမာဓိထူထောင်ပြီးဒီပရမဇန်ကိုအခြေခံပြီးတော့ ရုပ်တည်သိသိတဲ့ရုပ်တည်ဉာဏ်နဲ့ရှုပြီးတော့ပရိစ္ဆေသမုပ္ပါရှုပြီးတော့ဝိပဿနာသူကကူတယ်သူလည်းမေဖို့နိဗ္ဗာန်ရပါတယ်တချို့ယောဂီတွေကြတော့ဒုတိယဇန်တချို့ယောဂီတွေကြတော့တတိယဇန်တချို့ယောဂီအများစုကတော့သရုတ်တဇန်အထိကူတယ်ဘာဖြစ်လို့လဲသရုတ်တဇန်ကလေးယောင်ကြီးစွမ်းအင်သိပ်ပို့ပြီးအကောင်းတယ်ဒီလေးယောင်ကြီးရဲ့အကူအညီနဲ့ရုပ်တည်ဉာဏ်တွေကိုရှုမယ်ဆိုရင်ရှင်းရှင်းလင်းလင်းပြတ်ပြတ်သားသားပို့ပြီးတော့မြင်နိုင်တယ်အဲ့ဒါကြောင့်တို့ကသရုတ်တဇန်ကိုအခြေခံပြီးတော့ဝိပဿနာကူတာပဲသို့တော့ ချို့ယောဂီတွေကြတော့ဒါတော့ဟိုစရုပ်ကဏ္ဍနဲ့စရုပ်စရုပ်ဒါဇံပေါ့ပစ္စကဏ္ဍနဲ့တော့သူကပစ္စမဇံပါပဲတချို့ယောဂီတွေကတော့အရုပဇံအထိသွားတယ်ဘာဖြစ်လို့လဲအရုပဇံနေရဲ့ငြိမ်းအေးမှုကရူပဇံနေရဲ့ငြိမ်းအေးမှုတဲ့အစာပေါင်းများစွာပိုတယ်လို့သူတို့ကဒီလိုပြောတယ်သူတို့အတွေ့အကြုံတွေပေါ့နော်ဒါကြောင့်တချို့တွေကအရုပဇံကိုပိုနှိမ့်ချိုက်တဲ့အတွက်အရုပဇံတွေကုပြီးတော့မှဝိပဿနာကုကြပါတယ်ဒါကြောင့်ပုဂ္ဂိုလ်ရဲ့အစ္ဆတရားအမျိုးမျိုးပဲသို့တော့ ဘုရားရှင်လက်ထက်တော်ကတချို့ပုဂ္ဂိုလ်တွေကတော့ဇန်ရင်ရှုပ်ပွားပြီးတဲ့အခါမှာအဘိညာဉ်ကူးတယ်အဘိညာဉ်၅ပါးရပြီးတဲ့အချိန်ကကျတော့မှသူတို့ဝိပဿနာသွားတယ်ဘာဖြစ်လို့လဲဒါသူတို့ဆန္ဒပဲသူတို့ကစွန့်နိုင်တယ်လေ့ကျင့်နိုင်တယ်လေ့ကျင့်နိုင်တဲ့စွန့်အားလည်းရှိကြတယ်ပါရမီလည်းရှိကြတယ်ပြီးတော့မှအဘိညာဉ်ကူးပြီးတော့မှသူတို့ကရုပ်တွေရှုတယ်နာမ်တွေရှုတယ်ပြိဿသမုပ္ပါရှုတယ်ပြီးတော့မှဝိပဿနာကူးတယ်ဒါကြောင့်ပုဂ္ဂိုလ်ကအမျိုးမျိုးရှိပါတယ်နော်ကိုကြိုက်တယ်လို့ကိုရှုနိုင်ပါတယ်သို့တော့ တမာတိရှိမှဒီသစ္စာလေးပါးကိုဟိုတိုင်းမှာကျွန်တော်သိမယ်လို့ဘုရားရှင်ကဟောထားတဲ့အတိုင်းတမာတိတစ်ခုကိုတော့ခင်ကအောင်ထူထောင်လာရပါတယ်တချို့ယောဂီတွေကြတော့ဒီဓကမထံကိုရှုလိုက်တာနဲ့တမာတိကအလင်းအောင်သိအားကောင်းတယ်အဲဒီလိုပုဂ္ဂိုလ်တွေကြရင်တော့အတိတ်လည်းလောလောကူကူရှုလို့ရတယ်ယုံနာနေလည်းလောလောကူကူရှုလို့ရတယ်ပရိစ္ဆန်ဘုဘလည်းလောလောကူကူရှုလို့ရတယ်အဲဒီလိုပုဂ္ဂိုလ်ကတော့တန်းပြီးတော့အရတ္တဘုဒ္ဓသွားလို့ရပါတယ်နော်ဒါကြောင့်ပုဂ္ဂိုလ်ရဲ့ပါရမီပေါ်နဲ့သူတို့ရဲ့ စိတ်ဆန္ဒအပေါ်မူတည်ပြီးတော့ကြိုက်တဲ့ဇံကနေဝိပဿနာကုလို့ရတယ်ဇံမရဘဲနဲ့လည်းဓကမထံကနေဝိပဿနာကုလည်းရပါတယ်ရှင်ဘုရားကအမိန့်ရှိခဲ့တဲ့တချို့ပုဂ္ဂိုလ်တွေရဲ့အနာဂတ်ကဘဝတူပါတယ်တချို့ကြတော့လည်းအလုံးအလုံးဘဝရှိပါတယ်အဲ့တော့အဲ့လိုဘဝရှိတဲ့ပုဂ္ဂိုလ်တွေအတွက်ဘဝတူအောင်လုပ်တဲ့လုပ်လို့ရပါသလားရှင်ဘုရား ရတာပေါ့ဘာလို့မရမှာလဲကိုကခွဲနိုင်ဖို့အရေးကြီးတာသူကဒီလိုပါဒီအချက်နဲ့ပတ်သက်လို့ကတော့နိယတဖြတိအပေါ်မှာမူတည်တယ်ခုနကမရဘူးဆိုတဲ့ပုဂ္ဂိုလ်တော်ခံများများကတော့သူတို့ကစူးကြီးပန်တယ်ဘုရားစုကိုပန်ထားတဲ့အတွက်ဒီဘုရားစုပန်တာကိုသူတို့ပြောင်းနိုင်တယ်ဆိုရင်တော့ရတယ် အဲပြောင်းလို့ရတယ်ဆိုတာကနိယတဗျာတိမရခင်သာပြောင်းလို့ရတယ်နိယတဗျာတိရပြီးပြီးဘုရားရှင်ထံမှဘယ်သောအခါမှာဘုရားဖြစ်မယ်ဆိုတဲ့ဒီလိုနိယတဗျာတိရထားတဲ့ပုဂ္ဂိုလ်တွေကြတော့ပြောင်းလို့မရတော့အဲ့ဒီနိယတဗျာတိမရခင်တော့ပြောင်းလို့ရပါတယ်မသေးကြတဲ့ကိုယ်စိတ်ဆန္ဒပေါ်မူတည်ပါတယ်နော်နောက်ဆုံးမေးခွန်းလေးပါ အခုအခုခေတ်မှာတချို့ဆရာတော်တွေကပြောနေကြပါတယ်ဗျာဟိုရှူးပကုတ်နဲ့ပတ်သက်ပြီးတော့ဟိုတချို့ဖျားကျန်းကန်မှာမရှိဘူးဆိုပြီးတော့တပည့်တော်တို့မမွေးခင်တည်းကရှူးမကုတ်ဆိုတပည့်တော်မိဘတွေလည်းကိုးကွယ်လာခဲ့ကြပါတယ်ဗျာအဲ့တော့ဖျားစီတွေမှာလည်းရှူးမကုတ်ကိုးကွယ်ပါတယ်ဗျာအဲ့တော့ရှူးမကုတ်တကယ်ကျန်းကန်မှာမရှိဘဲနဲ့ရှိတရားနဲ့ကိုးကွယ်ရော ကုသိုလ်တရားဖြစ်ပါသလားတကယ်လို့ ရှူးပကုတ်ဟိုရှိတာကိုမရှိဘူးလို့တွားပြီးတော့ဟိုဆွဆွဲရောအကုသို့ဖြစ်ပါသလားဒီရှင်ဥပကုတ်နဲ့ပတ်သက်တဲ့အယူဆကိုဘုန်းကြီးတို့လေ့လာလိုက်တော့နောက်ဆုံးတော့မဟာယာနမှာရှိတာပဲမဟာယာနမှာကသူတို့ story တွေကဘုန်းကြီးတို့ဒီထေရဝါဒမှာမပါတဲ့ story တွေတော်တော်ခက်များများရှိနေပါတယ်အဲဒါကြောင့် မဟာယာနရဲ့အိန္ဒိယတစ်မျိုးပဲဘုန်းကြီးတို့ထေရဝါဒမှာကတော့အဲ့ဒီအိန္ဒိယမတွေ့ရဘူးဒါပေမဲ့သဘာဝတစ်ခုတခါကြီးတွေနည်းနည်းလေးစဉ်းစားကြည့်ပါနော်ယဟနာမထေရမြတ်တို့ရဲ့သဘောကတလို့ကဘုန်းကြီးပြောခဲ့တယ်လို့ပဲနာဘိနန္ဒာမိဇိဝိတံနာဘိနန္ဒာမိမရဏံအသက်ရှင်ရတာကိုလည်းငါမနှစ်သက်ပါဘူးသေရတာကိုလည်းမနှစ်သက်ပါဘူးဒါပေမဲ့ ကာလောဝပฏิကင်္ခာမိနိဗ္ဗိဒံပတကောယထလက္ခဏာပုဂ္ဂိုလ်များကမိမိလက္ခဏာမဲ့နေ့ကိုမျောလင့်တယ်လို့ဒီခန္ဓာဝင်ကြီးကိုပြစ်ချံမဲ့နေ့ကိုတော့မျောလင့်ပါတယ်ဆိုပြီးတော့ရှင်သာရိပုတ္တရာဟောထားပါတယ်နော်ဒါကြောင့်ယဟန္တာမထေရတို့ရဲ့သဘောကတော့သန္တရာဝစဉ်ဒုက္ခမှာကြွချင်လွတ်ချင်တဲ့အတွက်ယဟန္တာဖြစ်အောင်ကြိုးစားကြတာယဟန္တာဖြစ်ပြီးတဲ့အချိန်ကကြတော့မှပြိဋိဘမဆံမဲနဲ့ခုလိုပင်လယ်ထဲမှာဒကာကြီးပင်လယ်ထဲဘလောက်အေးလဲဆိုတာဒကာကြီးလည်းသိမှာပဲ ကြီးပြတ်တဲ့ကြီးနေဆိုပြီးတော့ကြီးပြတ်တဲ့ဆိုတော့လည်းတော်အေးနေတာအကာအယံလည်းရှိဖို့မရဘူးဟုတ်တယ်မလားအဲ့ဒီမှာဆုံးလည်းမစားဘဲနဲ့ဘာလည်းမစားဘဲနဲ့ပင်လယ်ထဲမှာခုတဲ့အထိနေမယ်ဆိုတာကတော့ဖြစ်နိုင်မှာဖြစ်နိုင်တော့တကယ်ကြီးစဉ်းစားကြည့်ပေါ့ဒါကြောင့်ဒီအိန္ဒိယတွေကမဟာယာနကျမ်းတွေကဆင်းသက်လာတယ်ဆိုတာကိုတော့အခုနောက်ပိုင်းမှာသူတေသနာပြုတဲ့ပုဂ္ဂိုလ်တွေကရှာဖွေလို့တွေ့ရှိပါတယ်ဒီတော့မဟာယာနအယူဆကတော့ရှိတယ်ပေါ့ဘုန်းကြီးတို့ထေရဝါဒအယူဆမှာတော့မရှိပါဘူး သို့တော့မရှိတော့ကိုကပြင်မှတဲ့အနေနဲ့ပြောတာမဟုတ်ဘူးရိုးရိုးပဲထေရဝါဒကျမ်းဂန်မှာမရှိဘူးလို့ပြောတယ်ဒါကတော့အပြစ်မဖြစ်ပါဘူးမဟာနာကျမ်းဂန်မှာရှိတယ်လို့ပြောတယ်ဒါကလည်းအပြစ်တော့မဖြစ်ပါဘူးသူတို့ကျမ်းဂန်မှာရှိတာကိုကပြောတာဟုတ်သို့တော့ကိုကယုံကြည်တယ်ဆိုရင်တော့ဒီဥစ္စာမှာမိမိနည်းနည်းလေးတော့စဉ်းစားပေါ့နော်စဉ်းစားဆိုတာကတော့ဒီလိုဘုန်းကြီးတို့ပိဏံကဗမာကျောင်းမှာအဲ့ဒီရှင်ဥပကုတ်ရှိတယ်အဲ့ဒီရှင်ဥပကုတ်ကိုတမ္ပန်းနေနဲ့အကုန်လုံးကာထားရတယ် အဲဒီမှာတရုတ်တွေကဒီရှင်ဥပကုတ်မှာသွားဆူတောင်းရင်လောတာအကုန်ပြည့်တယ်လို့သူတို့ကယူဆတယ်ယူဆတော့အဲ့ဒီထဲမှာပတ်စံတွေပြည့်ထည့်ပြီးဆူတောင်းပတ်စံတွေပြည့်ထည့်ပြီးဆူတောင်းအဲ့ပတ်စံတွေကပြည့်နေတော့သံသကာကာတာဟုတ်တယ်မလားအဲ့ဒီပတ်စံတွေရှင်ဥပကုတ်စားမစားတော့တခါကြီးစဉ်းစားဒါကြောင့်တော်တော်ခက်နေတယ် မေးပြကြ။ခုနကနောက်ဆုံးဆိုနောက်ဆုံးကသူပြောတာဗျာတပည့်တော်မဟုတ်ရှင်ဗျာတပည့်တော်တို့ထေရဝါဒတွေကိုတော်တော်များများဒီ rebirth နဲ့ recognition ကိုထည့်ထည့်လာပါတယ်ဗျာ။အဲ့တော့တပည့်တော်နားလည်ထားတာဒါကိုလက်ခံလိုက်တာအတ္တအတ္တဟိုသူတို့လက်ခံတဲ့သဘောလို့တပည့်တော်ယူဆထားပါတယ်။အဲ့တော့တော်တော်များများဒီ rebirth နဲ့ recognition ကိုဒီထေရဝါဒတွေကိုထည့်တွတ်သွင်းတာမှန်ပါလားဗျာ။ဒီလိုပဲဒီကမကြီး တရားဒေသနာဆိုတာကတော့သမုဒိသစ္စာနဲ့ပရမတ္ထသစ္စာဒီနှစ်ခုတခါကြီးဒီမှာကြီးခွဲတတ်ဖို့လိုပါတယ်သမုဒိသစ္စာကတော့ဘဝတစ်ခုနဲ့တစ်ခုကျင်းလီတယ်ဒါကတော့နားလည်အောင်ပြောရတာပဲဥမာသုဒ္ဓနာဘေခွေအရိယသစ္စာနဲ့အနန္တဘောဓအပရိဝေဒဧဝမယံပဇာအနန္တဘောဓဧဝမိတတိကမတ္တနာတန္တရိတံတန္တဝိတံတန္တရိတံဆိုပြီးဘုရားရှင်ဟောမှာ ကောတိခမသုတ်တံလည်းအဲ့ဒီမှာဟောထားတယ်ဆိုလိုတာကသစ္စာလေးပါထိုးလို့မသိတဲ့ငါဘုရားရှင်ကသင်ချင်တာတော့ဘဝတစ်ခုပြီးတစ်ခုကျင့်ကြင်ခဲ့ရတယ်ဆိုပြီးတော့ဘုရားလည်းဟောထားပါတယ်ဒီဥစ္စာကတော့ဟိုသမုဒိသစ္စာနဲ့ကနေပြောတာပါနော်သမုဒိသစ္စာနဲ့ကတော့ဘုရားလောကပါရမီဖြည့်ခဲ့တယ်ယသောရိယကနောက်ကနေလိုက်ပြီးပါရမီဖြည့်တယ်ဒါကတော့ဘုန်းကြီးတို့သမုဒိသစ္စာနဲ့ကပြောတာပရမတ္တသစ္စာနဲ့ကတော့ဒါမရှိဘူးဘုရားဆိုတာလည်းမရှိပါဘူးဘုရားဆိုတာလည်းမရှိဘူးဆိုတာကဘုရားဆိုတာက ဘုရားခန္ဓာအိမ်မှာတည်ရှိတဲ့ဓာလေးပါးကိုညာနဲ့ပိုင်းခြားယူနိုင်ခဲ့မယ်ဆိုရင်တော့သူလည်းယုတ်ကလတည်းအပေါင်းစုပဲဒီယုတ်ကလတည်းတက်ခွလိုက်ရင်တို့ကအနိစ္စဒုက္ခအနတ္တတရားတွေပဲဒါကဘုရားလို့ပြောပြလို့အောင်ချိန်ကာလတည်တတ်နေတာမရှိဘူးဘုရားရှင်ကနာမရှိတဲ့နန္တရားတွေကိုမိမိတို့ကရှုနိုင်လို့ရှုနိုင်တယ်ဒီနန္တရားတွေကလည်းသူဟာတူတခဏပြီးတခဏဖြစ်ပြီးပြည့်နေတဲ့တရားတွေပဲအဲဒါကြောင့်ဘယ်ချင်းကကိုဘုရားလို့ခေါ်မလဲဒါမရှိပါဘူးခေါ်နိုင်လို့ဟောကတ္တမရှိကြဘူးယုံနာအစုပုံမှာ အဲ့ဒီယုံနာအစုပုံလို့သိခိုင်းဒါကတော့ပရမတ္ထသစ္စာပဲသို့တော့သဗ္ဗတိသစ္စာနယ်ဘက်ကတော့ဘုရားရှင်ဆိုတာရှိတယ်လို့ဒီလိုပြောရတယ်အဲ့ဒါကြောင့်မိမိတို့ကပြောတာကသမုဒိသစ္စာနယ်ကနေပြီးတော့ဒီလိုဘဝတစ်ခုပြီးတစ်ခုကျင်လည်တယ်လို့ပြောရင်ဘာမှတော့မဖြစ်ပါဘူးနော်ပရမတ္ထသစ္စာနယ်ကသာတကယ်ထင်ရှားရှိပါတယ်တကယ်ကျင်လည်နေတဲ့ဘဝတစ်ခုပြီးတစ်ခုဒီသရဝတိဟာပြောင်းလဲနေတယ်ဆိုပြီးပရမတ္ထသစ္စာဘက်ကပြောခဲ့တယ်ဆိုရင်တော့ဒါမှားနေတယ်ပရမတ္ထသစ္စာနယ်ကတော့ ခုနကတတိယဟန်တို့လို့ပေါ့ဝိညာဉ်ဟောဒီဝိညာဉ်ပဲဘောတစ်ခုပြီးတစ်ခုချင်းလင်းနေတယ်ဆိုပြီးသူကပြောတယ်အဲ့ဒါဒီဥစ္စာမျိုးကြတော့မှားတယ်ပေါ့ကဲကဲဗမင်းမလားပြေးလိုက်ပြေးလိုက်ပါပြေးလိုက်ပါသူကျင်းတော့မဟုတ်ဒီမလေးကဲကဲကဲမေးပါမေးပါမေးပါမေးပါအာအရှင်ဘုရားတကယ်တော့ အာမင်္ဂလာဆောင်တယ်ပေါ့နော်အာဆောင်ပြီးတော့မှပါတာတရားလှုပ်ခြင်းနဲ့ပဲမိပါနဲ့အဲအိမ်ကတရားမှအဲ့ဒီဗုဒ္ဓဘာသာကိုအဲ့လောက်လေးစားတာမလုပ်ထားဘူးအဲ့လောက်လေ့ကျင်တာမရှိဘူးဆိုလို့ရှိရင် ကိုတယောက်တည်းလုပ်လို့ရှိရင်အပြစ်ကဘယ်လောက်ထိကြီးသွားနိုင်တယ်လဲမသိဘာမှမဖြစ်ဘူးစိတ်တချက်အရှင်ရဟိုမသိလို့သူတို့ရဲ့ အမုန်းတွေအပေါ်မှာကိုယ်အပြစ်မရှိဘူးအဲ့ဒါဒီမှာပြဿနာလေးနည်းနည်းလေးဘုန်းကြီးဇာတ်ကြောင်းလေးရှင်းပြမယ်ဘုရားရှင်လက်ထက်ကအမျိုးသမီးလေးတို့တထေသမီးပါပဲမိဘတွေတန်ခွင့်တောင်းတယ်ဘယ်လို့မှခွင့်ပြုခွင့်မပြုမိဘတွေကပါတယ်လေမိချီကျုံညင်နေတဲ့တူပါတယ်နော်မိချီကျုံညင်တဲ့အခါကျတော့အိမ်အောင်ပြုတ်ဖို့ပဲဒါသဘောတူတယ် ဒါနဲ့ကလေးမလေးကမိဘရဲ့ဆန္ဒအတိုင်းအိမ်အောင်ပြုလိုက်ရတယ်။သို့တော့ပြဿနာကဘာဖြစ်လာလဲဆိုတော့အိမ်အောင်ပြုပြီးတဲ့အခါကျတော့အိမ်ရှင်ယောက်ျားကသူကသဘောပေါက်အောင်ခွင့်တောင်းတော့အိမ်ရှင်ယောက်ျားကခွင့်ပေးလိုက်ပါတယ်။ခွင့်ပေးလိုက်တဲ့အချိန်ကကျတော့သာသနာ့ဘောင်ဝင်ရောက်ပြီးရှင်ဟန်ပြုတယ်။ဒါပြင်းလို့ပြဿနာကကိုဝန်ကအိမ်သာသနာ့ဘောင်ဝင်ရောက်ပြီးရှင်ဟန်ပြုမှာကိုဝန်ရင့်လာရောဟာဒုက္ခပဲ။ဘေကုဏီကိုဝန်ရတယ်ဖြစ်ပြီး။ ဖြစ်တော့ဝိသကာတို့ဘုရုတို့ကိုခေါ်ပြီးအစစ်ခိုင်းလိုက်တယ်ဘုရားရှင်ကအစစ်ခိုင်းလိုက်တော့လူဘဝကရခဲ့တဲ့ကိုယ်ဖြစ်နေတယ်အဲ့ဒါကြောင့်ဘုရားရှင်ကယဟန်ဖြစ်နေပဲဆက်ခွင့်ပြုပါတယ်အဲ့ဒီသားလေးမွေးလိုက်တော့ဒီသားလေးကဘုန်းကြီးတို့နာမည်ကျော်ဖြစ်တဲ့ကုမာရကတ္တပဖြစ်လာပါတယ်နော်သို့တော့ပြဿနာကဘာဖြစ်သွားလဲဆိုတော့တကယ်သားမွေးလာတဲ့မိဘဆိုတော့မေတ္တာကမကုံနိုင်ဘူးမကုံနိုင်တဲ့အခါကျတော့ ဒီဘိက္ခုနီချမ်းချမ်းသာသာဖြင့်တရားအထုတ်နိုင်ရေးဆိုတဲ့ဥတည်ချက်ဖြင့်ကောသလမင်းကြီးကသားအဖြစ်နဲ့ခေါ်ယူပြီးတော့နန်းတော်မှာမွေးလိုက်တယ်မွေးလိုက်တော့သူသားကိုခုလိုခွဲနေလေရတော့မအေလွတ်သူကဒီသားကိုအမတန်တရိယာနဲ့ဒါပြင်းလည်းလို့သာသနာပေါင်းလည်းမစွန့်နိုင်ဘူးမစွန့်နိုင်တော့ဒီလိုပဲသားစစ်တော့ကနဲ့ပဲနေလိုက်တော့တရားကအထုတ်လို့တိတ်အဆင်မပြေဘူးသို့တော့ဒီကုမာရကတ္တဘကအချိန်ရောက်လာတဲ့အခါကျတော့10နှစ်10နှစ်အရွယ်လောက်တည်းတူပါတယ်အဲ့ဒီလောက်မှာသာသနာပေါင်းဝင်ရောက်ပြီးရှင်ပြုတယ် ကိုရင်ဝဲလိုက်တယ်ကိုရင်ဝဲလိုက်ပြီးတော့အခါကျတော့ဒီနေ့ဆုံးငံသွားတော့မြို့ထဲမှာသူ့သားကိုမေအလုတ်တဲ့ဖိတ်ခွန်ဒီမကမြင်တယ်မြင်လိုက်တဲ့အခါမှာတခါတည်းနှုတ်ရည်တွေကတခါတည်းစိတ်ချလာတာပဲဒါသူ့ရဲ့မေတ္တာတက်ကစိတ်ချလာပြီးနောက်ကနေသားနောက်ကိုအတင်းလိုက်တယ်လိုက်တဲ့အခါကျတော့သားလုတ်တဲ့ပုဂ္ဂိုလ်ကစဉ်းစားတယ်ငါသာပြန်ပြီးတော့သူ့ကိုညင်ညင်သာသာနဲ့လက်ခံလိုက်မယ်ဆိုရင်တော့ငါ့ဘောသူတွယ်နေတဲ့ဒီတန်ရောက်စဉ်သူဘယ်လိုမှဖြတ်လို့ရမှာမဟုတ်ဘူး ပြီးတော့ဒင်းတန်ရုံးစဉ်ဖြတ်လို့ရအောင်ငါနည်းနည်းလေးပြစ်ပစ်ခါခါပြုတ်ပြီးမှဖြစ်မယ်ဆိုပြီးတော့သူကဒီလောက်တော့ဘာဖြစ်နေရလဲဘာလဲညာလဲစသဖြင့်သူအော်ငေါက်ပြီးတော့ထွက်သွားလိုက်ထွက်သွားလိုက်တော့မရစိတ်မကောင်းဒါပေမဲ့သားလုတ်တို့ကတော့နောက်ပိုင်းရဟန္တာဖြစ်သွားပါတယ်နော်မအေးလဲနောက်ပိုင်းတော့တရားအထုတ်လို့ရတယ်နဲ့တူတယ်အဲ့ဒီလိုပြဿနာတစ်ခုရှိတယ်နောက်တစ်ခုကတော့ဘုန်းကြီးတို့ထေရိကာပဲထေရိကာကလည်းဒီတိုင်းပဲသူ လူ့ဘဝမှာတဲ့ကသူကဝိပဿနာဘာဝနာကမ္မထာဏီကိုစနစ်တကျရှုနေပါတယ်ရှုနေတဲ့အတွက်သူလည်းအိမ်အောင်မပြုတ်လို့ဘူးသူကတော့ဝေဒာလီလိတ်ဆွေမင်းမျိုးပဲအိမ်အောင်မပြုတ်လို့ပြင်းတယ်လို့သူတို့ရဲ့မိဘတွေရဲ့စီမံချက်အရာသူကသန္တာဘောင်ဝင်ရောက်ပြီးအိမ်အောင်ပြုတ်လိုက်ရတယ်အိမ်အောင်ပြုတ်ပြီးတဲ့အချိန်ခါကျတော့သူကအိမ်ရှင်ယောက်ျားကိုခွင့်တောင်းလိုက်တော့သူကအိမ်ရှင်ယောက်ျားကလည်းသဘောပေါက်တော့ခွင့်ပေးလိုက်ပါတယ် ခွင့်ပြုလိုက်ပြီးသူသာသနာပေါ်ဝင်ရောက်ပြီးရှင်ရန်ပြုတယ်တရားတွေအထုံတယ်သူရဟန္တာဖြစ်သွားပါတယ်ဘာမှမဖြစ်ဘူးကိုကစွန့်နိုင်ဖို့လိုတယ်ဒါကတော့မဖြစ်ပါဘူးမွေးမဲ့လူပေါ်ပါတယ်သူကဘုံရှင်ကန်ရှင်ပါဘုန်းကြီးတို့လိုငမွဲမဟုတ်ဘူး ဘုံခံကသိကြီးမားတဲ့ပုဂ္ဂိုလ်အရတ္တဖို့ရမယ်အရဟဏဖြစ်မဲ့ပုဂ္ဂိုလ်ပဲသူ့ကိုပြုစုမဲ့လူဆောင်ရှောက်မဲ့လူတွေအများကြီးပေါ်လာပါတယ်ဒါပေမဲ့လို့ဘုန်းကြီးတို့ဖောင်းမှာခဏခဏတွေ့ကြမှာပါတယ်ဘာဘယ်ကနေလာပြီးပြစ်တယ်မသိဘူးအဲ့ကလေးတွေကိုဖာလေးထဲထည့်ပြီးလာပြစ်တယ်ဘုန်းကြီးတို့အောင်ကျောင်းနဲ့အပေါ်ကျောင်းကဖြတ်သွားလျင်အလဲကောင်မှာဆက်ပြစ်ကွင်းဆိုပြီးဟိုတုန်းကသူတို့တနပ်ပြစ်လက်ကျင်တဲ့ကွင်းတစ်ခုရှိတယ်အဲ့ဒီကွင်းမှာလလပြစ်တယ်တချိန်ကတော့တခြားဘုန်းကြီးတစ်ပါးကကလေးတွေ့သွားတယ်ဒီကလေးရှင်သွားတယ် နောက်တစ်ချိန်ကျတော့ဘုန်းကြီးတို့ကဒီကလေးကိုမတွေးမိဘူးဖြစ်တာကတော့တဲ့မှာသူကလာပြစ်တယ်တော်တဲ့လာပြစ်တဲ့အချိန်ကကျတော့ဘုန်းကြီးတို့အထဲကြောင့်ကိုတချို့သီလရှင်တွေဝေယဝိဇ္ဇလုပ်ပြီးပြန်သွားကြတယ်တရားအထုတ်ပြီးပြန်သွားကြတယ်တော်တဲ့ကြောင့်နေသူတို့အောင်ကြောင်းသူတို့ကလေးအတန်ကြတယ်တရား၆တဲ့ထင်ပြီးသူတို့ကလည်းဝင်မကြည့်ဘူးထွက်ပြေးသွားနောက်နေ့ကျတော့ဦးဇင်းတစ်ပါးဖြတ်တော့ကလေးတန်ကြတော့ဝင်ကြည့်လိုက်တော့အဲ့ကလေးမှာကကလေးလေးအသက်ရှင်နေသေးတယ်ဒါပြင်းနဲ့ကြည့်လိုက်တဲ့အခါချက်တိုင်မှာ ပိုးတွေတွဲနေပြီအဲ့လိုဖြစ်တော့ခက်မြင်မြန်ယူပြီးတော့ဆေးရုံသွားတော့ဆေးရုံကလည်းဆရာဝန်ကြီးကသူတို့မွေးမယ်ဆိုပြီးဖြစ်တယ်ဒါပြင်းလို့ကလေးကအသက်မရှင်ရှာဘူးအဲ့ဒီလိုပုံစံကတော့မကောင်းဘူးပေါ့ဆိုလိုတာကတူးကိုအလိုက်မွေးကျင်တဲ့ပုဂ္ဂိုလ်ပြေးလိုက်ဒါကတော့အပြစ်မဖြစ်ပါဘူး မျိုးအဲ့ဒါဘုန်းကြီးဇတ်ထုဇတ်ဇတ်ထုဇတ်ထုတစ်ခုရှိတယ်တစ်ခုသောဘုရားမှာဆိုကြစို့နော်ဘုန်းကြီးတို့ဘုရားအလောင်းနဲ့ဘုရားအလောင်းကအိမ်အောင်ကြတယ်ဒါလေးကလေးနှစ်ယောက်ရတယ်ကလေးနှစ်ယောက်ရတဲ့ခါကျတော့ဘုရားအလောင်းကလည်းအဲ့ဒီခါကျတော့တာမီကတွေသိဖြစ်ပြီးသူကရသေးဝုပြီးတွတ်ထွက်ခြင်းတယ်တွတ်ထွက်ခြင်းတဲ့အချိန်ခါကျတော့အိမ်ရှင်မကိုသူကခွင်တောင်းတယ်ငါတို့ကွယ်တွတ်ထွက်ပြီး ယဟန်တရားတွေပွားများအထုတ်ခြင်းလည်းငါခွင့်ပေးပါပေါ့ယသိဝတ်တော့မယ်ယသိဟန်ပြုတော့မယ်အရှင်မကဘာပြောလဲကဲကဲဒီလိုဆိုလို့ရှိရင်ဒီမှာရေသွားခါအောင်မယ်ဆိုရေဦးတလုံးဆွဲပြီးတော့ဟိုတုန်းကတော့မြစ်စိတ်တို့ဘာလို့မှရေရသွားခါရေဦးတလုံးဆွဲပြီးသူထွက်သွားလိုက်တာဘယ်တော့မှမပြန်တော့အဲကလေးလေးနှစ်ယောက်ကလည်းကြံနေပြန်တယ်ဒီတော့ဘုရားလုံးကလည်းဒီကလေးနှစ်ယောက်ပြုစုရမယ်တောင်းဝန်ဖြစ်နေဖြစ်တော့ဒီနေ့ဘုရားလုံးကမလုပ်တယ်ထမင်းတွေကိုတအားပြောင်းချက်လိုက်တယ် ဆက်ပြီးဒီကလေးတွေတွေ့လိုက်တော့အမလီအဖေဒီနေ့သမင်းကလည်းပြောလိုက်တာဟန်ကြပြီနောက်တစ်နေ့ကျတော့တခါဟင်းထဲမှာစားတွေအများကြီးထည့်လိုက်စားလိုက်တဲ့အခါကျတော့ကလေးတွေကမပြောလဲအဖေစားငံလိုက်တာလို့ပြောတယ်နင်တို့သမင်းပြောတာလည်းမာတာလည်းသိပြီစားငံတာပေါ်တာလည်းသိပြီကဲနင်တို့နေလို့ရပြီဆိုထွက်သွားထွက်သွားလိုက်တဲ့အချိန်ခါကျတော့နှစ်ပေါင်းတော်တော်ရည်လေးပြလိုက်တယ် နှစ်ပေါင်းတော်တော်ကြာတဲ့အချိန်ခါကျတော့မှလင်မြနှစ်ယောက်လမ်းမှာသွားဆောင်တဲ့ရသေးဝင်နဲ့ဆုံးတဲ့ခါကျတော့မှမရလို့သူကအဲအရှင်ယောက်ျားဖြစ်တဲ့ရသေးကိုမိတယ်ကလေးတွေဘယ်လိုထားခဲ့လဲဆိုသူကအဲ့ဒီလိုထားခဲ့တဲ့အကြောင်းပြောလိုက်တယ်ဘာမှသူလည်းမပြန်ဘူးသူတို့နှစ်ယောက်ဟာအဲ့ဒါတစ်ခါပဲတွေ့လိုက်တယ်နောက်ထပ်လည်းဘယ်တော့မှမတွေ့တော့ဘူးနောက်ထပ်လည်းဒီကလေးတွေနဲ့ဘယ်တော့မှမတွေ့တော့ဘူးဘာမှမဖြစ်ဘူးရတယ်စွန့်ရဖို့လိုပါတယ်တော်တော်တခုရှိတာကတော့ အဲဟန်ကြပြီဟန်ကြပြီစွန့်တာစွန့်လိုက်ကိစ္စပြီအဲ့ဒါသမင်းပြောတာမာရာသိတယ်စာငန္ဓပေါ်တာသိတယ်ဆိုရပြီရှင်ဗျာကဲကိုနိုင်ခွဲသွားပြီလေကဲတော့မှတည်းတော့တခေါလောက်ကဲဟွာကဲကဲကဲမိမိအနိစ္စဒုက္ခအနတ္တကိုမြင်တဲ့နေရာမှာ ရုပ်တရက်ညံပေါက်ပြီးမှမြင်ပြီးအဲ့ဒါဆွဲသလားအခုတချို့ကဒီဟိုတနေ့ကအမျိုးသမီးပြောတယ်ဥစားတတိတော့မင်းရင်းနေမိကုန်းကသူကအမြဲတမ်းတတိတော့ထင်တာတော့ဒီဟိုပြညတ်နယ်ပြမှာကျင်လည်နေတဲ့သဘောမျိုးလိုဖြစ်နေပေါ့တွေးတွေးပြီးတော့အာယုံထဲမှာပဲတွေးတွေးပြီးတော့အနိစ္စဒုက္ခအနတ္တအနိစ္စဒုက္ခအနတ္တဟုတ်ပါဘူးဒါပေမဲ့ညံပေါက်လာပြီးတော့မြင်မှသူကစိတ်ထဲမှာဆွဲပြီးတော့အချိန်မီဆောင်ထားတယ်လို့ကိုယ်မှာကတ်ရောက်လာတဲ့သဘောမျိုး ဖြစ်မယ်လို့တပည့်တော်ယူဆထားပါတယ်ဗျာအဲ့ဒါဟုတ်ပါဘူးတကယ်ကြီးနားကြလွယ်တာဖြစ်လိမ့်မယ်ဒီနေ့သူကဟို systematic သူပြောတော့ပါတယ်နော်ရုပ်သိမ်းစီတာနာမ်သိမ်းစီတာတွေခတ်တူတူပြောသွားတာပါနော်ရုပ်နာမ်သိသိတဲ့ခါမှာခုနကခဏပြောရမယ်ဆိုတာလေသူတန်တိကဏသုံးဘောကဏကိစ္စကဏဒါတွေပြောရမယ်ဆိုတဲ့အကြောင်းသူရှင်းသွားပါတယ်နော်ဒီကဏသုံးမျိုးရှင်းပြီးတဲ့ခါမှာဒီရုပ်နာမ်တွေကိုအနိစ္စဒုက္ခအနတ္တရှုတဲ့ခါမှာလင်းအောင်ကြီးအကောင်းမုံ ဟုတ်လားဇန်သမารီရဲ့အထောက်အကူတွေဒါတွေသူရှင်းသွားပါသေးတယ်ဟုတ်တယ်မလား तू ကရှုနေတော့တော့ဒါတိုင်းမြင်လဲပေါ့မရှုတော့ဘူးဆိုရင်တော့ခုနကလိုညာနဲ့ဆင်ញင်လဲဖြစ်နိုင်တဲ့သဘောပြောတာပါနော်ညာနဲ့ဆင်ញင်တဲ့ဇာကရကတော့ရှုဖို့အချိန်ကနည်းနည်းကတိကောင်ဖြစ်နေတယ်လေခုနကမောင်းနေတော့ကာမောင်းနေတော့ဒီခါမှလည်းညာနဲ့နှလုံးသွင်းလို့ရပါတယ်ဒါပြောအဲ့မှာကာမောင်းတဲ့နေရာမှာဒီစိတ်ကနေပြီးတော့ multi task ကို ဗိတ်လဲဥတယ်ဟွာလဲတွေ့အဲ့ဟာကိုကြတော့ဘယ်လိုမျိုးမြင်ပါလဲဗျာတပည့်တော်ဟုတ်ပြီလေဒီဥစ္စာကကိုယ်ကဆင်ញင်ရင်ဆင်ញင်လို့ရတယ်အဲ့ဒါကိုသူပြောတာပါအဲ့ဒီလိုမောင်းနေတဲ့ခါတော့မောင်းတဲ့အလုပ်ကိုဒါဥစားပေးရမှာဟုတ်ဒါအန္တရာယ်ရှိနေတာဟုတ်ဒီလိုမောင်းတဲ့အလုပ်ကိုဥစားပေးနေတဲ့ရှုလို့ရပါသလားလို့မေးတော့ကတ်မေးနေတာဟုတ်ဒါကတော့အလုပ်လုပ်ရင်တော့အလုပ်လုပ်ငန်းပေါ်မှာစိတ်ရောက်အောင်မှာကတ်မေးတော့ဒါဆင်ញင်လဲရှေ့တုန်းကရှုထားမှုတဲ့အတွက်ပြန်ဆင်ញင်လဲဆင်ញင်လို့ရတဲ့အကြောင်းဒါပြောတာပါနောက်တစ်ခုကတပည့်တော် ဟိုဒီအဖွဲ့အစည်းလူတော်တဲ့ဝင်ပြီးတော့တပြီးတော့လောဘဒေါသမောဟကို train လုပ်တာပေါ့နော်ဟိုကကိုဒါပေမဲ့တော်တော်ခက်တယ်ဗျာဟိုဟာတပြီးတော့အတ္တယူပဲအနိုင်ယူနေတော့ဘလို့အဲ့ဒါကိုဘလို့များလုပ်ရမှာမသိဘူးဗျာဘာမှမလုပ်နဲ့တရားသိခဲ့ systematic အထုတ်တာကုန်သွားမှာပဲကျမဗျာသူက systematic အမထုတ်သေးဘူးဆိုရင်တော့ဒီဥစ္စာဒီလိုပဲကျွန်းကျွန်းကျွန်းဝင်နေတာပဲနော်ကျမဗျာ တော့ငငယ်တုန်းကတခုရှိတယ်ဗျာဟိုဟိုကတော့လွန်ခဲ့တဲ့20နှစ်နှစ်20လောက်ကစင်ကူမှာတရားအထုတ်ကြတဲ့ဖုန်းဆရာတော်တွေမေးဘူးပဲဗျာသူကတော်တဲ့တောင်ထဲမှာသွားပြီးတော့တတိတူပဲစားပြီးတော့ဘာမှမလုပ်ပဲနေလို့ရှိရင်ရောသူကနိဗ္ဗာန်တော့မရောက်နိုင်ဘူးဒီမှာဗျာအခုရှင်ဘုရားရှင်ဘုရားမှာအကုန်လုံးကဉာဏ်စဉ်နဲ့တခုဆင့်သွားမှဒါကြောင့်မို့တတ်တတ်ကျင့်ရမယ်ဆိုတာဟာကိုသဘောပေါက်လာပါတယ်ဗျာဟိုတုန်းကတော့ဘာမှမလုပ်ပဲနေနိဗ္ဗာန် ဟိုအကြောင်းကိုကတ်လို့လိုက်လို့ရှိရင်ဒီဟိုဘက်ကိုဆက်မသွားတော့ပြိဿသမုပ္ပါယမသွားတော့ဘူးလို့တပည့်တော်အဲ့လိုမျိုးထင်လိုက်မိရဲ့ဗျာဒါပေမဲ့တခုရှိတာကတော့အဲ့ဘဝကနေပြီးပြန်တော့ကြာမှာပဲဟိုဟိုတော့အဲ့လိုဖြစ်ခဲ့တယ်အခုတော့ရှင်ပြရှင်သင်ပြီးတော့အကုန်လုံးသဘောပေါက်ပါတယ်အဲကောင်းပြီကောင်းပြီ တီထုတ်ချာလမ်းမကောက်ဖဲကြောက်ရပါလို့ဒုက္ခဘဝ